ဒီခြောက်တော်ကြီးဒေတာလျောက်ဒေတော်ကြီးအကြောင်းပြုပြီးတော့အတာမဆဲပဋ္ဌာန်းယုပူဇော်ပွဲကျင်းပလာရတာ7ကြိမ်ရောက်ဆိုတော့အဲဒီ7ကြိမ်ရောက်ခွန်ကြီးတို့လည်းနေ့တိုင်းလိုပဲလာပြီးတော့တရားဟောရပါတယ်ကျောင်းမညို့တခါဒီကြိမ်လားဒီကြိမ်လားမဟောရတာတော့ရှိပါတယ်အဲဒီနေ့7ကြိမ်ရောက်အတာမဆဲပဋ္ဌာန်းယုပူဇော်ပွဲနဲ့ တရားဝဲနောက်ဆုံးညပဲဒါတရားဟောရမလဲဆိုတော့ဘုန်းကြီးမှာသံဗုဒ္ဓေကအရင်ကရိုက်ထားတာအာရိဒသုတရားတော်သံမုကပူရီရှိနေတာနဲ့ဒီတရားဟောမှာပဲလို့စဉ်းစားထားပါတယ်ဒါနဲ့ရှိတဲ့သံမုတ်ကြီးကသံမုကတော့နည်းနေပြိဿတွေကများနေခါတိုင်းခါတိုင်းပြိဿဒီတစ်ဝက်လောက်ပဲရှိတယ်အခုအများကြီးဖြစ်အဲဒါနဲ့လို့သံမုတ်ရတဲ့ပုဂ္ဂိုလ်တွေက အတန်ကျေကျေဆိုရတော့တတ်နိုင်ဘူးကအခုမှပြောနေတော့ဘုံလုံးရအောင်မတတ်နိုင်တော့ဒါကြားပါပြီဗျာဒီအရိဒသုတ်ဟောဘူးလားကြားရဲ့ပြောမှာပိုးနေတဲ့ခါရောအရိဒသုတ်ဆိုတာဟာအမှန်တန်ထင်ရှားတဲ့သုတ်ပါပဲဉာဏ်နာဦးတဲ့ပုဂ္ဂိုလ်တွေလည်းတော်တော်များများရှိပါလိမ့်မယ်မကြဘူးတဲ့ပုဂ္ဂိုလ်တွေလည်းပဲရှိပါလိမ့်မယ်အာရိဒဆိုတာရဲရဲပြောင်ပြောင်မိဆွဲလောင်နေတယ်ဆိုတဲ့အဓိပ္ပာယ်ရှိပါတယ် အဲဒီဆွဲလောင်နေတဲ့မိတွေဟာတစ်ဆက်တစ်ပါးဒီသက်ချတဲ့ဆရာတော်များနိဗ္ဗာန်စုကိုပေးတဲ့အခါကာလကျရင်မိဆက်တရာငြိမ်းရမှန်သောနိဗ္ဗာန်ရှင်ကြီးများသောဆိုပြီးတော့ဒီလိုလည်းပဲစုလေးတောင်းစုလေးပေးလေးရှိကြပါပဲအဲမိဆက်တစ်ခုတဲ့အဲဒီမိဆက်တစ်ခုကြောင်းလည်းပဲမှတ်သားစရာရပြီးတော့သွားမှာပါပဲသာသနာတော်မှာလည်းပဲ ဒီတရားတော်တော်ရှင်းကြတဲ့တရားပါပဲ။ညဇောတရားတရားပွင့်တော်မူပြီးတဲ့နောက်တရားဖြစ်တော်မူပြီးတဲ့နောက်တဝါကျွတ်တဲ့ခါကာလမှာဉာဏ်သာ6ကြိတ်ရဉာဏ်သာ6ကြိတ်ကိုသူတို့ရတယ်ဒေဇာကြီးလိုက်လည်းပြီးတော့တရားဟောဖို့ရသေလို့ပြီးတော့မြတ်စွာဘုရားကိုတော်တိုင်ကဥရဝေလာတော်ကိုကြွတော်မူရဲ့ဥရဝေလာတော်မှာ ကုရဝေလကာသဗအမှုရှိတဲ့ရေသိတစ်ထောင်ရှိတာကုရဝေလကာသဗကဒီကအကြီးဆုံးသူမှာတတိပရိသတ်ရေသိပေါင်း900ရှိတယ်ကုရဝေလကာသဗရဲ့ညီခရာကာသဗအဲ့ဒါကတတိပရိသတ်ပေါင်း300ရှိတယ် ဒီအငယ်ဆုံးနရီကသဘဆိုတာကဒီပရိသတ်ညာရှိတယ်အလုံးပေါင်းလိုက်လို့ရှိရင်တစ်ထောင်ရှိပါတယ်အဲဒါဥရဝေလတော့မှာတရင်သုံးပြီးတော့နေကြညစွာဘုရားဖွင့်တော်မူရဲ့အရာတွေဒါတဝိုက်ပါပဲနေရင်ဗျာကြီးဒီရိုးတစ်ဆောက်ပေါ့သိမဝေးလာပါဘူးနီးနီးပါပဲဒီနေရာနဲ့နေရာသိမဝေးလာဘူး အဲဒီရသေးတဲ့သာတရားတို့ရမယ်ရေးကိုမြင်တော်မူတော့ညဇာဘုရားကဥရဝေရတော့ကိုကြွဥရဝေရတော့ရောက်တဲ့ခါကလာကြတော့ဥရဝေရကတော့ဥရဝေရကသာကအကြီးဆုံးရသေးဆရာကြီးထံသွားရသေးဆရာကြီးထံသွားပြီးတော့နေရတောင်းခါသာက သင်ဝင်မလေးလို့ရှိရင်သင်ရဲ့မိထားရာသူတော်တယ်မိထားရာဖြစ်တဲ့အဆောင်မှာတညနေဝင်ပြီပါတဲ့တောင်းတယ်ပါဠိလိုပဲအကြာခါရေဆိုပြီးအဂိအာခါရအကြာခါရဆိုပြီးသရတဲ့တဲ့ပုဂ္ဂိုလ်တွေတဏှိပိုင်းကလေးကဒါတွေကတွေ့တယ်အကြာခါရေမိခြင်းကုန်၌ဆိုပြီးတော့ဘယ်လိုပြန်ရတာလဲ မီးကျင်းလို့ဆိုတော့မီးဖို့တဲ့ကောသမင်းချက်တဲ့မီးဖို့လိုလိုဖြစ်နေဒါမင်းချက်တဲ့မီးဖို့မဟုတ်ဘူးဒီဥစ္စာသူတို့အိန္ဒိယကရှိကမီးပူဇော်တဲ့အလေးထားရှိတဲ့ပုဂ္ဂိုလ်တွေပူဇော်တဲ့မိထားရရတဲ့ဘုရားကြောင့်ပဲသူကမိပူဇော်မိပူဇော်လို့ရှိရင်ဇမကြီးရောက်တယ်လို့ယုံကြည်တယ်အဲဒီမိထားရရ အဲဒါဘုရားကြောင့်သဘောပါပဲသူတို့အနေနဲ့တော့ဘုရားကြောင့်ပဲဒါပေမဲ့လည်းဗမာပြန်တော့ရှိရအဲကြတော့လေမိတင်းကုတ်ဆိုတော့ချက်ပြုတ်တဲ့မိဖို့တဲ့လူလိုဘာလို့လဲဖြစ်နေလဲအဲ့ဒီမိဖို့တဲ့မျိုးမဟုတ်ဘူးလားအဲ့ဒါလေးတွေပဲသိထားအောင်ဒါကအမတန်တန်းတာရှင်းရှင်းအမော်မြပြုတ်ပြီးတော့ထားတဲ့အဲမိအဆောင်ပေါ်တယ်မိဖျားဆောင်မစွမ်းမှာပါလေတို့ဟာဘုရားဆောင်ဘုရားဆောင်နေပါပဲအဲ့ဒီမှာ ဝမနေလို့ရှိရင်ခွင့်ပြုပါတညလောက်နေရစေဆိုပြီးတော့မြတ်စွာဘုရားကခွင့်တောင်းဘုရုဝေလာကသဘာကဝန်တော့မလေးပါဘူးဒါပေမဲ့လို့အဲ့ဒီမှာအစိတ်ပြင်းထန်တဲ့ငွေငကားကြီးရှိရဲ့မဟာကမဏလို့ပြောခေါ်တယ်မဟာကမဏဆိုတော့ဒီနေ့နေရာဆိုင်တော့ရဟန်းကြီးတို့အိဗယ်ရှိဒီမှာတော့ရဟန်းကြီးမဟုတ်ပါဘူးရဟန်းမြအိဗယ်ပါပဲအဲဒီလိုဆိုဥရဝရကသဘာကသူအသက်ကြီးမှာပါ သူကလည်းညာကြီးဖြစ်နေတယ်။မြတ်စွာဘုရားအဲဒီတော့က30နဲ့9နဲ့36နဲ့တည်းလောက်ရှိမှာပေါ့။ငယ်လေးရှိတာငယ်ကြီးသေးပါဘူး။အဲမဟာကဏ္ဍညာညာအဲဒီမွေမွေငကားဆိုကြီးရှိတယ်မွေငကားဆိုကြီးနှိမ့်ဆက်မှာဆိုရင်လည်းသူကတော့ခွင့်ပြုနိုင်ပါလေလို့ပြောတာ။မြတ်စွာဘုရားမြင်လည်းတောင်းပါလေမြင်လည်းသူကအဲ့ဒီတိုင်းပြောသူမြင်လည်းတောင်းပါလေ။ အဲလုံးရင်လည်းပဲဒီသူစိုးရင်လည်းအကြောင်းပြောတယ်။ဉာဏ်နဲ့ဆိုကြငါတော့နှိမ့်ဆက်ပဲရှိနေတယ်ရှိပါလိမ့်မယ်။ခွင့်သာပြုပါတယ်။ခွင့်ပြုလို့ရှိရင်ဖြင့်တော်ပါပြီဆိုတာအဲဒါလို့ဆိုလို့ရှိရင်တော့နေနိုင်ပါတယ်ဆိုပြီးခွင့်ပြုတာ။အဲခွင့်ပြုတာနဲ့ဆိုကြအဲဒီမိဖုရားဆောင်မိဖုရားအဆောက်အဦဆောင်ကိုမြတ်စွာဘုရားကျွတ်သွားတယ်။ကျွတ်သွားပြီးတော့ဣနာတန်ထာရံတန်ထိတ်တော်ရတယ် ဒီအခင်းခင်းပြီးတကလားညဆိုဗျာပြင်းသုံးတာပါဒီသမာဓိနေတဲ့ကမြတ်ခင်းခင်းတယ်ဆိုတော့တော့အောက်တန်းကြတယ်လို့လို့ထင်ရတာဟောအိန္ဒိယမှာတော့မြတ်ခင်းကရေသေးရန်နေအသုံးဆောင်ပဲညဆိုဗျာဘုရားဖြစ်တော်မူမဲ့ဘောဓိပင်အောက်မှာနေရာခင်းတော့လည်းဒီမြတ်ခင်းတာပဲမြတ်ကနေပြီးတော့မလင်ဖြစ်လာတယ်ဆိုပြီး အဲသုရတာဟာထ14တောင်ဒီကလည်း14မိုက်ဒီကလည်းအမြင့်ဒီကလည်းအကျဲအမျိုးမျိုးကြတာပါလေခွန်ကြီးကတော့အကျဲပဲလို့သဘောကျပါဘူး14တောင်ဖြစ်နေအကျဲပဲ14မိုက်ဖြစ်နေအကျဲပဲထိုင်မှုရပါပဲမြင့်မှုရတာတော့မလိုပါဘူးအဲဒီမြဲခင်းပါပဲအဲဒီမှာလည်းအဲဒီမှာတချို့ကလည်းဂုံရောက်အောင်လို့ဆိုပြီးရနာခုနှစ်ပါးရင်ပြီးတဲ့ပလင်ဆိုပြီးတော့ဒီလိုလည်းပဲအဲချင်းမုံပြီးတော့ပြောဆိုကြတယ်အမှန်ကတော့ဆိုတာမြဲခင်းမှာပဲအခုလည်းပဲမြဲခင်းခင်းတယ်မှန်ပါတယ်မြဲခင်းတာ ငယ်ကင်းခင်းပြီးတော့မြတ်စွာဘုရားအဲ့ဒီမှာပါလင်္ကာအာဟုစိတ်တော်ကဥဇုံကံရမဏိတာရပရိမုခတတိဥပသဘေတော်ကဓမ္မဒါနိုင်တဲ့ခါကာလမှာထိုင်တဲ့အချိုးမျိုးပေါ်ဒီတိုင်းနဲ့တရားတော်တိုင်းထိုင်တာသင်မလင်ခွေပြီးတော့ထိုင်နေဒါတိုင်းကိုကိုဖြောင်းမှစွာထားတယ်ပရိမုခဓမ္မဒါအာယုန်ဒီတော့ရှေးရှုတတိမှတတိကိုဥပသဘေတော်ကသင်စေ၍ဖြစ်စေ၍ဤဒီဒီတဲ့ရင်တော်ထိုင်ရမှုလေဒီအဲဒါထိုင်နေတာ ဒါလည်းထိုင်နေတဲ့အခါမှာဝင်ငကားကမနစ်တဲ့ဘူးသဘောမကျဘူးသဘောမကျတော့သိဆိုးပြီးသူကအခိုးလွတ်တယ်ခြေတုံးကတော့ငကားလို့ဆိုတယ်အခုတော့ငကားရလို့ထင်ရှားပြီးအခုတော့ငွေတွေပြပါငွေမျိုးတွေငကားရလို့အခုတော့မတွေ့ရဘူးအဲဒီတော့အဲငကားဝါရတွေနဲ့အသုံးနေရှိတာအခိုးတွေလွတ်တယ်အခိုးတွေလွတ်တော့မြတ်စွာဘုရားကလည်းအဲဒီငကားရဲ့ အရေတို့အသွေးတို့အသားတို့အယိုးတို့ကိုမထိခိုက်စေဘဲနဲ့ဒါလည်းတကိုးနဲ့ကိုလုံးမှပဲဆိုပြီးတော့အဲဘိညာဉ်တကိုးနဲ့ညစာရရတယ်အခိုးတွေလို့သူတို့အခိုးတွေလို့ဘောလိုက်တော့ငွေကလွတ်တဲ့ခိုးကတော့ရိုးရိုးခိုးဟာကိုညစာရကတကိုးနဲ့ဟာဆိုတော့ဟိုကခိုးတွေကိုသွားမို့သွားတာပေါ့ဒါပေမဲ့လို့ဟိုငွေနကားအနေခက်အောင်တော့ဒီလိုတော့မဟုတ်ပါဘူးနော် သူဝရင်မပြည့်ုံပါပဲနောက်ဆက်နိုင်အောင်လုပ်ပါပဲဒါကွယ်ပါပဲအဲ့ဒါနဲ့မွေးနေတာကတခါစိတ်ဆိုးပြီးတော့မိလျာနေလွတ်တယ်မြတ်စွာဘုရားကလည်းသူ့ကိုမလောင်သေးပဲနဲ့သူလွတ်လိုက်တဲ့မိလျာနေသွားမောယုံမျှပဲတကောနဲ့မိလျာနေလွတ်တယ်အဲ့ဒီခါကာလမှာအဲ့ဒီမိပူဇော်ပူဇော်တယ်မိထားရဖြစ်တဲ့အဆောက်အဦတစ်ခုလုံးကတခါလဲမိဟုံးတောက်နေတယ်လို့ထင်ရတယ် အဲဒီဟာကုလူဝေလကာသလနဲ့တကွတကြီးရသေးတွေကလာပြီးတော့ဝိုင်းပြီးတော့ကြည့်နေကြတယ်ဆိုတော့စိုးရိမ်မကင်ဖြစ်နေရတာပါလေညအဲအရှင်ရဟန်းများကရုပ်ရည်ယူပကားကညိုပဲကောင်းပါပြီနဲ့အဲ့ဒီကလည်းမကြည့်သေးဘူးငယ်ငယ်35နှစ်36နှစ်ဆိုတော့ကအသက်တအနေအချင်းဆိုရင်တော့ငယ်ဦးမှာပါပဲပြီးတော့ဘုရားရုပ်ကလည်းတော့နုနေမှာပါအနာနုနေ အဲရဟန်းများကဒီညိုပဲတောင်းပါပြီနဲ့မွေးနဂါနှိမ့်ဆက်ခံရပြီလို့อืมကနာတဲ့အနေနဲ့ပြောကြတယ်ဒါပေမဲ့နောက်ဆုံးကြတော့ဘုရားတကူပဲလုံနိုင်မလဲနောက်ဆိုဘုရားရဲ့ဒီကောကသံမုဒ္ဒရာမြေကအရှုံးပေးရတယ်မြေကအရှုံးပေးရမနေ့တိုင်းကျတော့မြတ်စွာဘုရားအဲ့ဒီမွေကိုဗရိထဲထည့်ပြီးယူလာတယ်ဆိုရင်မူကသိကြည့်ဖို့မရဘူးလေလူက အပိတ်ထဲထည့်လို့ရတယ်ကျွန်တော်ဖိုက်နိုင်တယ်တူတယ်လို့တကိုးနဲ့ထည့်လာတော့ပြောတာတကိုးတော့မပြောက်ဘူးစာထဲမှာတော့တကိုးနဲ့ဖန်ရင်းပြီးထည့်တယ်လို့တော့မပါဘူးဒါတပိတ်ဆိုဟိုမှာသတိကလည်းသူတို့ဘုန်းကြီးတွေဘုန်းကြီးတွေကင်တဲ့သတိလို့တော့ရှိပုံမပေါ်ဘူးစားလာလို့မဲ့မြတ်စွာဘုရားမှာတပိတ်နဲ့အပြည့်ရိုးရိုးဆိုလို့ရှိရင်သုံးဖုံးမေးတာတဲ့သုံးဖုံးမေးလောက်တော့မှာလဲဘုရားကလည်းအခုတော့ဘုန်းကြီးတို့သပိတ်နဲ့ဆိုရင်သပိတ်နဲ့တစ်လုံးအပြည့်ဆိုရင်၃ပါးလောက်၄ပါးလောက်စားနိုင်လို့ရှိရရှိပါတယ် အဲဒီမွေကိုသဘေကျထည့်လာပြီးတော့ပုရဝေလာကသဘာပြတယ်ဟောဘယ်လိုပြောလဲမွေနဂါးကြီးမွေစိုးကြီးဆိုတာဟောတာပဲဆိုတော့ပုရဝေလာကသဘာအော်တယ်อืมစိတ်ကိုကြည့်တာပဲအရှင်ဟန်းเนี่ยစိတ်ကိုကြည့်တာပဲဒါတော့ဆိုးတဲ့မွေကြီးတောင်မှစိတ်တော့တွေကိုယ်အောင်လို့ဆုံးမနိုင်တယ်စိတ်ကိုကြည့်တာပဲ ဒါပေမဲ့လို့ငါလိုတော့ယဟနာမဖြစ်သေးဘူးအဲဒီလိုသိကူးတာလေဒုစရာဒါပေမဲ့ငါလိုတော့ယဟနာမဖြစ်သေးဘူးလို့အဲဒီလိုသိကူးတယ်အဲ့ဒါမြတ်စွာဘုရားကတကိုးပြတယ်တခြားကြောင့်မဟုတ်ဘူးဘုရားအပေါ်မှာယုံကြည်ရဲ့ကြီးညိုတဲ့ဗလာတရားဖြစ်အောင်လည်းလုပ်ရတာဒီတိုင်းနေပြီးတော့တရားဟောသူကနာမမဟုတ်ဘူးသူကသူကသူယဟနာထင်းနေတာကိုသူကသူယဟနာထင်းနေတာသွားပြီးတရားဟောလို့ဘယ်နာမလို့နာမမဟုတ်ဘူး အဲဒါကြီးညိုအောင်လို့တကိုးပြတကိုးပြတော့ကြီးညိုတော့ကြီးညိုပါရဲ့ဒါပေမဲ့လို့သူလိုတော့ယဟနာမဖြစ်သေးဘူးလို့ဒီလိုအောင်းနေတယ်အဲဒီကနောက်တော့ကြီးညိုတာနဲ့သူကအရှင်ယဟမြအဲဒီရင်မဲနေပါဆွမ်းတော်ပါတော့သူကပြုစုပါမယ်လို့ဥရဝေလာကသဘာဖိမှန်တာနဲ့မြတ်စွာဘုရားဥရဝေလာကသဘာနေတဲ့နေရာဌာနနဲ့မလားမကန်းသင်တော်တဲ့နေရာမှာသတင်းသုံးနေပါလေတဲ့နေရာမှာနေတယ် အဲဒီမှာအဲဒီလိုနေတဲ့ခါကာလမှာညအချိန်မှာသရုမရဲ့နာမည်နာမည်ကြီးလေးယောက်ကလာပြီးတော့မြတ်စွာဘုရားထာမကြောကြတရားနာကြတရားမင်းကလာပြီးတညတရားမင်းကလာပြီးတရားနာတယ်နောက်တညကျဇမာကြီးကလာပြီးတရားနာတယ်အဲဒီခါမှာတခါလဲနေများလို့လာများလို့ညာကြီးမှာတခါလဲအမတန်လင်းလုံးဝင်းဝင်းကြီးတွေတခါလဲကောင်းငံနေပြီးတော့ကြွလာတာဟောဘုရားထာမကြတာဟိုက အဲဥရုလကကဘာမြင်နေတာလေအဝဇရာတွေဘာလည်းမသိဘူးဆိုပြီးတော့အဲနောက်တည့်ရက်မနေ့ကျတော့သူကမေးကြည့်တော့ပထမညာကမင်းကြီးလျောက်ဒုတိယညာမင်းကြီးလျောက်တရားလာနာတဲ့အကြောင်းဒုတိယညာမှာတရားမင်းကြီးလာပြီးတရားနာတဲ့အကြောင်းနောက်ဆုံးညမှာတော့ဓမ္မမင်းကြီးလာပြီးတရားနာတဲ့အကြောင်းအဲ့ဒါပြောတော့လည်းပဲဥရုလကကဘာဩအရှင်ရမြသိတဲ့ကိုကြည့်ရတယ်ဒါပေမဲ့တော့ငါလိုရဟနာတော့မဟုတ်သေးဘူး ညာနာမူသေးတာတမဲလဲဆိုပြီးဒီလိုပဲအောင်းနေကိုယ့်အကိုအထင်ကြီးနေပြီဆိုရင်အဲ့ဒီလိုပဲဖြစ်တတ်တယ်လို့ဒီပုဂ္ဂိုလ်သေးသေးပုဂ္ဂိုလ်ပုဂ္ဂိုလ်မဟုတ်ဘူးနောက်ကကာလကျရင်မဟာသာဝကတွေကရွှေရန်ပြိဿများများတာနဲ့စပြီးတော့ဣရိရေရမယ်ပုဂ္ဂိုလ်ပုဂ္ဂိုလ်ထုပဲဒါပေမဲ့တော့တရားတို့မရသေးခင်တော့စိတ်ကူးတွေကမူမမှန်ဘူးလို့ဖောက်ပြန်လာတယ်။နောက်မြတ်စွာဘုရားဇွန်မတရားဆုံးသွားတဲ့အခါအဲဒီဇွန်မတရားရဲ့ အဝတ်ထည်တွေကောက်ယူပြီးတော့မှန်းတဲ့ကိုကောက်ပြီးမြတ်စွာဘုရားအသုံးပြုတာကိုအိန္ဒိယအနေကတော့လူချုံတဲ့နေမှာပေါ့လေစာရီခေါ်တဲ့ချုံတဲ့နေမှာပေါ့အဲဒီဥစ္စာကိုပန်းလို့ကောက်ပန်းလို့ကောက်ပြီးတော့ဘယ်လျှော်ရမလဲဒါမှဒီတင်ထားရပါမလဲလှမ်းရပါမလဲစသည်ဖြင့်အဲဒီမြတ်စွာဘုရားစဉ်းစားတဲ့အခါကလည်းဉာဏ်နဲ့အလားပြီးတော့ ဒီကဖန်ဆင်းပေးကြောက်ရဖန်ဆင်းပေးနာကနေပြီးဒီကိုင်းကြီးညွတ်ပေးနေတယ်ပါလေရှိတာပုရုလကသဘာကနောက်တရလာကြည့်တဲ့ခါကျအဲ့ဒီထူးဆန်းတဲ့ရှင်ကြီးကမရှိပါဘူးလေဒီကမရှိဘူးဒီကြောက်ပြကြီးတဲ့မျိုးဘယ်ကရောက်ဒီသစ်ပင်ကြီးကလည်းရင်းကဒီလိုမဟုတ်ဘဲနဲ့ဖြစ်နေပါလိမ့်မယ်အကျိုးကြောင့်သစ္စာတရားပြောတော်မှာကသူများများသိတကူကြည့်တာပဲအဲဉာဏ်ငါတော့မှဒီကံတို့ကြောက်ပြတို့ဗာနေပြီးတော့ပြရတယ်သိတကူကြည့်တာပဲ ဒါပေမဲ့ငါတို့ရဟန္တာနဲ့ရှိသေးတာတင်မယ်ပဲဆိုပြီးတော့ဒီလိုပဲသူကအောင်းနေ။တနေ့တော့အခါကာလကြတော့ကုသိုလ်ဝေလာခါသာကပူဇော်ဝဲလုပ်တဲ့နေ့။ရဟန်းပုညင်ကတော့အဲဒီလိုတကိုးကြည့်တဲ့တေကြီးဟာဘုရားလိုပါပဲအကြီးကျယ်ကိုယ်ဝင်တဲ့လူတွေကအင်္ဂအင်္ဂတိုင်းမကရာတိုင်းနေတာ။အင်္ဂမကရာတိုင်းအဲဒီနယ်နှစ်ခုကနေပြီးတော့လူတွေအများဟာအဲ့ဒီရက်ကြလို့ရှိရင် လာပြီးတော့ပူဇော်ကြတဲ့ရဲတဲ့အဲဒီတော့ပူဇော်ကြတဲ့ရဲမှာဘုရုဝေလာတသလားစဉ်းစားတယ်နဲ့ပြင်ကတော့အင်္ဂါတိုင်းမေဒါတိုင်းဟာကတတိတကာဓမ္မတွေလာပြီးတော့ပူဇော်ဝဲလုပ်ကြမယ်လူသားညမယ်အဲဒီခါကာလမှာရဟန်းတော်ရမကြွလာလို့ရှိရင်ရဟန်းတော်ရမကတကူများပြလိုက်ရင်တော့ငါးတတိတွေကရဟန်းတော်ရမကိုပြညို့ကုန်မှာပဲအဲဒီရောက်ကုန်မှာငါးတတိတွေရော့ကုန်မယ်ငါလာလာပါတွေနဲပါမယ်ပြီးတော့ ။ရခြင်းကတနေ့တော့ဖြင့်ရံတော်ရမငါတို့ထံလာပြီးသုံးမှုပဲနေကောင်းပါပဲလို့သူကစိတ်ကူးတယ်လို့ကညိုတော့ညိုပါလေညိုပဲမဲ့လို့ကိုအကျိုးရုံပါကတော့ရေးကြည့်တာကိုဆိုစဉ်းစားအဲ့ဒါညစာဗျာဘုရုဝေလာကသဘာရဲ့စိတ်ကိုသိတာနဲ့အပြင်နေတော့အဲသူကဒီပညာတဏှာကြွပြီးဒီကလာဆုံးခါပြီးတော့ဖုံးမေးရုပ်ဒီမှာသွားအောင် နောက်တည့်ကြမှာသွားနောက်တည့်ကြမှာသွားတော့ဥလာကသဘာဝင်းတဲ့စကားပြောရှင်ဘောဓမမနေ့ကရှင်ဘောဓမဘာဖြစ်လို့ကြွလာတော့အဲမနေ့ကရှင်ဘောဓမအတွက်ခွန်ခဲဘောဇင်တွေအသိပြင်ထားတာပဲဘာဖြစ်လို့ကြွမလာတယ်လဲဆိုတော့ပြင်ထားတာကတော့ဟုတ်တယ်သူလိန်လာတော့မဟုတ်ပြင်တော့ပြင်ထားတာပဲလာရင်တော့ကြိုက်ရမယ်ဒါပေမဲ့လို့မြတ်စွာဘုရားအမိန့်ရှိတယ် ဘူးလို့လည်းသာသဘာရတယ်ငါဒီလိုစဉ်းစားတယ်မဟုတ်လားနေချင်းကတည်းကတော့ဖြင့်မလာရင်ကောင်းမှာပဲလို့စဉ်းစားတယ်မဟုတ်လားဒါကြောင့်မို့သင်ရဲ့စိတ်ကိုစောင့်ရှောက်တော့အားရင်ငါမလာဘူးဆိုတော့သင်ဘောရမဒီလိုပါစိတ်တော်မှသိတာပဲတဲ့ဒီကိုကြည့်တာပဲဒါပေမဲ့ငါတို့ရဟနာတော့ဖြစ်သေးဘူးအဲဒီလိုအောင်းနေတာနောက်တော့တကူပြတာတွေအများကြီးပါပဲတကူပြတာတွေအများကြီးပါပဲရှိပါတယ်အဲဒါတွေပြောနေတော့အချိန်ကြာနေတယ် ဆိုတော့ချင်းတွေခွဲလို့မရအဲချင်းတွေခွဲလို့မရအောင်မြတ်စွာဘုရားအဓိကပြုတော့ချင်းတွေခွဲလို့မရချင်း900အဲဒီသူမြတ်စွာဘုရားဒီလာကြောက်တော့ချင်းတွေကွဲစီတော့မင်းပေးတာနဲ့ချင်းတွေကလိုလိုကွဲကုန်တာလေအဲလိုဟာလေဒီတော့မီးမီးထဲတန်းလည်းမီးရမကူပဲနေပူဇော်ဖို့ပါပဲပူဇော်တယ်မီးထဲမီးရမကူပဲနေကြတော့လေအဲဒါလာလျှောက်တော့မီးကူးစီလောင်းစီဆိုတော့လောင်းတယ်လောင်းတာငြင်းညင်တော့လည်းငြင်းလို့မရကြအောင်လေငြင်းစီဆိုတော့ငြင်းပါ ဒါအနအေးရရာဒီမှာသူတို့ကရေစင်ရတာကိုအဲနေပူတဲ့ခါနေလမ်းအေးတဲ့ခါကလာရေစင်ရေစင်တော့ကာမရာဂတွေငြိမ့်တယ်လို့သူကယူဆတာပေါ့လေအေးနေတော့ကာမရာဂစိတ်တွေခဏတော့သက်တာမှာပေါ့လူပြမနေတဲ့ခါအဲဒီလိုလုပ်ကြတာပေါ့အဲဒီမှာဆောင်းရည်ကြီးတကယ်အေးဆုံးအေးဆုံးရက်အေးဆုံးရက်အန္တသကအန္တသကကိုသက္ကရာဒီမှာဖွင့်ထားတာကတော့ တဘူရဲလာပြည့်ရဲ့ခြေပိုင်းက၄ရက်နောက်ပိုင်းက၄ရက်အဲ့ဒါအန္တရထက်ကဆိုပြီးတော့ဖွင့်လာဒါပေမဲ့လို့အဲ့ဒီရက်ကတော့တဘူရဲလာပြည့်တော့မဟုတ်ဘူးတဘူရဲလာပြည့်ကြတော့ကိုမြတ်စွာဘုရားဒါကြုံမျိုးရောက်ပြီးတဲ့နောက်15ရက်တောင်မကဘူးရှိနေပြီအဲ့ဒီမှာဘာဝကအစည်းအဝေးလည်းပဲအဲ့ဒီမှာလုပ်တယ်ရှင်သာရိပုတ္တရာလည်းဈာနာပြည့်လို့အဲ့ဒီတဘူရဲလာပြည့်တော့မဟုတ်ဘူးဒါပေမဲ့လို့တဘူရဲလာပြည့်နဲ့လားလို့ရှိကရာဇဝလာပြည့်တို့ နရောလာပြည်တို့ဟာလည်းအန္တရထကပဲဆိုပြီးတော့အိန္ဒိယကသက္ကတာကျမ်းတွေကနေပြီးတော့ဆိုတာကရှိပါတယ်ပြီးတော့နရောလာပြည်လည်းဖြစ်ချင်းဖြစ်မှာပါပဲဇာတော်လာပြည်လည်းဖြစ်ချင်းဖြစ်မှာပဲလာပြည်လည်းအတိအကျတော့မပါဘူးအဲဒါအမှန်အေးရကြပြီပဲရေစင်ကြတော့သူတို့မှမနာအေးတော့တက်လာတဲ့အခါရေကတက်လာတဲ့အခါမိလုံးမရလို့မြတ်စွာဘုရားမိဘလေးတွေဖန်ဆင်းပေးတယ်ရေစင်900အတွက်မိဘတွေ900အဲသူတို့တွေ့ကြတယ်မိတွေနဲ့အစဉ်စဉ်ဟွန်းဒါတွေတော့တခြားကဘယ်ကမှရောက်လာတာဟုတ်မှာမဟုတ်ဘူးဒါ ယဟန်ဂေါရမရဲ့တကိုးနေမှာပဲလို့ဆိုပြီးအာပြုပြီးပြညိုရအဲဒီလိုမြင်ရတွေ့ရပေမဲ့လို့တကိုးတော့ကြီးတာပဲငါလိုတော့ယဟန်နာမဟုတ်သေးဘူးဆိုပြီးတော့ဥရဝေလာကသဘာသူအထင်ကြီးနေတော့မယ်နောက်ဆုံးဒီနေ့ကျတော့အာကာလနေကအချိန်ကာမှုပဲနဲ့ဆောင်းပါးကြီးမိုးရရွာတယ်မိုးရရွာတော့တောင်ဘဝမိုးရနေပြီးရေစီးနေတယ်အဲဒီသူတို့နေတဲ့နေရာကလည်းနည်းနည်းကျန်းကျန်းတူပါတယ်။ဒါဆိုရနေတဲ့နေရာကတော့ကျန်းကျန်း သင်ကြတော့ရေတွေနဲ့ဆိုတော့ရေတွေထဲမျောသွားမှာတော့သူကစိုးရိမ်အဲဒါနဲ့ဘုရုဝေလာကံကလှေရင်းနဲ့လာပြီးတော့ကဲဆယ်မျိုးလာတာပါလာတော့သူလာတဲ့အခါကလာမြတ်စွာဘုရားဇောဇောကလည်းဒိဋ္ဌာန်နဲ့လောက်ထားတာကိုအဲမြတ်စွာဘုရားသတင်းသုံးတဲ့နေရာမှာရေးမရှိဘူးမူလကအတိုင်းပဲ6တွေ့မြတ်စွာဘုရားဈဉ္ညာကြွတာမူလကအတိုင်းပဲ6တွေ့ရေးမရှိဘူးဘေးပေါင်းညာလည်းရေးပြည့်တော့ပဲ အဲဒါတွေကဘုရုယကသဘာကမင်းရဲ့ရံတော်မှာပဲမဟုတ်လားမဟာသမဏရဟရှင်ရံမြရှင်မြပဲမဟုတ်လားလို့ဟုတ်တယ်လို့အာကြောက်ပါကြောက်ပါဆိုတာဒီမှာမြတ်စွာဘုရားတကူနဲ့ပဲလေကိုကြွပြီးတော့လိုက်တယ်အဲလူစိတ်ထဲမှာဘုရုလာသာသဘာအောင်ရဲ့တဲ့ဒါတော့မူးတွေကြွားပြီးတော့ရေတွေလည်းပဲဒါတော့ဝိပါဝဉ္ဇဉ်ကဝိုင်းနေတာဂျိုင်နေမှနေတာသူနေတဲ့နေရာရေကမရောက်ဘူးအဲ ရေးရေးလည်းပဲမနှိမ့်ဆက်နိုင်အောင်လို့တားမြစ်နိုင်တာပဲဘယ်တော့ရှင်နေတာလဲအမှန်တကွေးကြည့်တာပဲဒါပဲမဲ့လို့ငါလိုရဟန္တာတော့မဟုတ်သေးတာတမယ်ပဲဆိုပြီးတော့အောင်းနေတယ်အဲဒီခါကျတော့မှအချိန်ကလည်းကြာနေလို့ညစွာဘုရားအမိန့်ရှိတယ်တဲ့ဥပေရာသာသဘာသင်ဟာပုဂ္ဂိုလ်ကိုရဟန္တာလို့ထင်နေတယ်သင်ရဟန္တာလည်းမဟုတ်သေးဘူးရဟန္တာဖြစ်ကြောင်းတရားလည်းဖြင့်ဘာရှိတော့ဘာမှမရှိဘူးရဟန္တာဖြစ်ကြောင်းတရားလည်းဖြင့်အထုတာမရှိဘူး အဲဒီတော့မိတ်ကြည့်တော့မှအစကလည်းညညိုးနေပြီးမှပေါ့လေကြောက်ရွံ့ချင်းကပြောလို့ရှိရင်နားထောင်မှာမဟုတ်ဘူးညညိုးနေပြီးမှအဲဒီမှာသူအထင်အမြင်တွေပြင်မမှုတွေရှိရဲဆိုမြတ်စွာဘုရားရှိတော်ရင်မှာဟုတ်ပြီးတော့ကြတော့တယ်မှားတော့ပါပြီဒီလိုအထင်အမြင်တွေမျိုးမသေးထင်မိတာတွေမှားတော့ပါပြီဆိုပြီးတော့ကြတော့ပြီးတော့မြတ်စွာဘုရားကမှယဟန်ပြုလိုပါလေယဟန်ဖြစ်ခွင့်ပြုပါလို့ခွင့်တောင်းတော့ မြတ်စွာဘုရားဥပလာတော်အမြင်မှာတပည့်တွေအများကြီးရှိတယ်တဲ့တပည့်တွေတိုင်နေအောင်မှာပေါ့ဆိုတော့တပည့်တွေတိုင်နေတော့တပည့်တွေကလည်းပဲသူတို့ကလည်းမြတ်စွာဘုရားကြီးညိုနေတာကြာပြီးတယ်ပထမငကားကိုတကိုးပြတယ်ကကြီးညိုနေကြတာဘုရားတပည့်ဘုရားတပည့်ဖြစ်နေတာသာသနာဝင်ရင်းနေကြတာကြာပြီးတယ်ဆိုတော့သူတို့ဆရာငယ်တော့ဒါလေးနေနေတယ်အဲပါနဲ့အကုန်လုံးဒီညီညိုတဲ့သူတို့မြတ်စွာဘုရားထာမယဟန်ညာပြုကြပါတယ်မြတ်စွာဘုရားအေးလေးကိုခေါ်ပြီးညာပြုပေးအဲဒီကနေပြီး ရသေးအသုံးဆောင်နေရေထဲညှို့လိုက်တော့ခရာကားတော်ဆံရောက်သွားတော့အာဒီဥစ္စာတို့အကိုကြီးဌာနကနေပြီးတော့ပစ္စည်းတွေပဲဗာဖေးရမယ်ရောက်လို့လည်းမသိဘူးသွားပြီးစုံစမ်းအောင်ပါပဲဆိုပြီးတော့သူလည်းတပည့်တွေနဲ့လာကြည့်တော့ညာပြုနေတာတွေတွေ့ရတွေ့ရတော့အဲနဲ့တော့ဒီလိုရမ်းပြူတာကိုကောင်းသလားလားကိုကောင်းတာကောလို့ပြောတော့ဒါပြန်ပြီးတော့လဲပြီးတော့လည်းပဲတတိတရိတာ300နဲ့ နေရကသဘာကလည်းမြတ်စွာဘုရားထာမဉာဏ်ပြုနောက်ဒီကသဘာဆိုတာကလည်းပဲထိုးတူပါပဲမြတ်စွာဘုရားကလာပြီးတော့ဉာဏ်ပြီးတော့အားလုံးယသိတထောင်ကနေပြီးတော့ဖြစ်လာတဲ့ယဟန်တထောင်အဲဒီလေးခုယဟန်နေတယ်အဲဒီယဟန်နေတဲ့တပတ်မြတ်စွာဘုရားရာဇီုံမြို့မှာကြွမှာဟိုရာဇီုံမြို့ဗိမိသာရမင်းကြီးကဘုရားဖြစ်တဲ့အခါကာလကျရင်သူ့စီကိုရှေးဥစွာကြွပါလို့ခင်းထားတယ်ဒါပေမဲ့လို့ဒီတိုင်းကြွသွားလို့ရှိရင်တော့ အရှိန်ကမရှိသလိုဖြစ်နေမှာပေါ့လေပြိဿကသိမှပါလို့ရှိရင်ဒီဝါရုံးလုံးမှာရခဲ့တဲ့ဒီပြိဿတော့60တော့ရှိပါတယ်အဲ့ဒါလောက်နေကလည်းပဲအင်အားသိမများသေးဘူးအဲ့ဒီရဟန်းတစ်ထောင်နဲ့ဆိုတော့ခန်းကညာညာရှိတာပေါ့လေအဲ့ဒီတော့ကြွဖို့ရဟိုမှာလည်းဘာနာပြုအဲ့ဒါနဲ့တပြေးပြေးချင်းကြွကြွတော့ဒရာသီတာဆိုတာဒရာနီးကဒရာသီတာဆိုတဲ့အရာရောက်တဲ့အခါမှာယောက်ျားကြီးရှိတယ်တဲ့အဲဒီယောက်ျားကြီးတွေပါလေတော့ဘုန်းကြီးတို့အဲဒီတော့မရောက်ခဲ့ဘူး ဒရာမျိုးတော့ရောက်ပါတယ်ဒရာမျိုးကတော့မဟာဗောဓိဗောဓိမန္တန်ဌာနကိုသွားလို့ရှိရင်အဲ့ဒီဘုရားကဆင်းပြီးတော့သွားတာပဲ6မိုင်အဲ6မိုင်တော့ဝေးပါတယ်အဲဒါဒရာမျိုးဒရာမျိုးအနည်းကဒရာတိတဆိုတဲ့အရာအဲ့ဒီမှာသတင်းသုံးနေတော်မူစဉ်မှာအခုအာရိဒ္ဓသုတ်ကိုဟောတော်မူတယ်အဲ့ဒီအာရိဒ္ဓသုတ်ဟောခြင်းဟာအဲ့ဒီဒေသေတွေကဖြစ်လာတဲ့ယဟန်တထောင်ယဟန်တာ ရှင်းဖို့ရအရေးအတွက်သင်လျော်တဲ့တရားအနေနဲ့ဟောတော်မူတာတဲ့ဘာဖြစ်လို့သင်လျော်တော့ဆိုတော့သူတို့ကမိပူဇော်နေတာကိုမိပူဇော်နေတာမိအကြောင်းတွေကသူတို့သိနေတာမိတွေလောင်သားတွေပူဇော်တွေအလုံးသိနေသိနေတာမိမိတို့ခန္ဓာကိုယ်ထဲမှာလည်းဒီလိုမိတွေရှိရဲဆိုတာသဘောပေါက်သွားလို့ရှိရင်ဖြင့်တရားတို့ရဖို့ရအတွက်သင်လျော်လို့ဒီအာရိဒ္ဓတုတ်ကိုဟောတယ်ဒီအာရိဒ္ဓတုတ်နာပြီးတော့ အဲဒီရသေးရသေးကဖြစ်လာတဲ့ရဟန်းတစ်ထောင်ကရဟန်းနာနေရင်လည်းရဟန်းနာဖြစ်တာပဲအဲဒီသုတ်ခွာရမှာဒီလိုမလားဂုံရှိတဲ့သုတ်ပါပဲမလားအကျိုးများတဲ့သုတ်မသားကြရနာကောင်းတဲ့သုတ်အနေညာပရိသတ်တွေလည်းများပါရဲ့လို့ဘုရုံးကရသေးတစ်ထောင်လောက်ပဲရှိမယ်ဆိုရင်ဒီမှာပရိသတ်တွေရသေးတော့မဟုတ်ဘူးပေါ့လေသူကရဟန်းနာပရိသတ်တွေပေါ့တစ်ထောင်နဲ့နည်းပုံမရဘူးခင်ဗျပရိသတ်တွေများတယ်အဲဒီ ပရိသတ်တွေဟာတရားနာနေရင်ဉာဏ်နာမဖြစ်တော့မှတရားတို့ရသွားမယ်ဆိုလို့ရှိရင်တော့မနနေရမှာပါလေတရားတို့မရတော့မှဖြစ်တဲ့ဖြစ်လိုက်တဲ့သမာဓိပညာတို့သေတွေတွေသာဖြစ်သွားရင်လည်းအနာဘုဒ္ဓမှာပါပဲယခုမဖြစ်လဲနောက်ဖြစ်ချင်းအကြောင်းပါရမီကတော့ဖြစ်သွားမှာပါပဲအနာကောင်းပါလေဒီတရားကအဲဒီခါမှာမြတ်စွာဘုရားကယသိမှာဖြစ်လာဥရဝေလာကသဘာအမှုရှိတဲ့ယသိမှာဖြစ်လာတဲ့ဉာဏ်တစ်ထောင်ကို ဟောတော်မူပြီးတော့ဒီတရားကိုဟောတယ်သာဗံဘိက္ခွေအာရိတံဘိက္ခွေယဟန်တော်သာဗံလုံးစုံအာရိတံရေပြောင်ပြောင်တောက်လောင်၍နေရသည်အကုန်လုံးကိုမိဆွဲလောင်နေတယ်မိတဲ့တဘုံနဲ့လောင်နေတယ်ဆိုတော့အကုန်လုံးဆိုတော့ဘာအကုန်လုံးရလဲဒီမှာမပေါ့အမှားမှန်တော့ဟောလဒံတရားတွေကပေါ်ပြပါတယ် ကိဉ္စာဘိကွေသဗ္ဗံအာရိတံဘိကွေယံတို့အာရိတံရေပြောင်ပြောင်မိဆွဲလာ၍နေသောသဗ္ဗအလုံးစုံဟူသည်ကိဉ္စာဘေရာနီကိဉ္စာသဗ္ဗဘေအလုံးစုံကိုအာရိတံရေပြောင်ပြောင်မိဆွဲလာအောင်၍နေပါသည်။မေကွန်ထုတ်သကုဘိကွေအာရိတံရူပအာရိတာသကုဝိညာဏအာရိတံသကုသဗ္ဗသောအာရိတော ယံပိယံမိရာသတ္တသမ္ပါဒပစ္စယဥပ္ပစ္စတိဝေရိတံဒုက္ခဝါဒုက္ခဝါအရုက္ခဝါဒုက္ခဝါတံပိအာရိတံဘိကဝေယံတို့စက္ခုမျက်စိကိုအာရိတံရဲရဲပြောင်ပြောင်မိဆွဲလောင်း၍နေ၏ရူပံမြင်ရတဲ့အစင်းတို့ကိုအာရိတာရဲရဲပြောင်ပြောင်မိဆွဲလောင်းအပ်ကုန်၏ သက္ကဝိညာဏာဒီသိမှုသက္ကဝိညာဉ်ကိုအာရိတံရဲရဲပြောင်ပြောင်မိဆွဲလောင်ရနေ၏သက္ကဝတံဘာသာမြင်တွေ့မှုသက္ကဝတံဘာသာကိုအာရိတော်ရဲရဲပြောင်ပြောင်မိဆွဲလောင်ရနေ၏သက္ကဝတံဘာသာပစ္စယမြင်တွေ့မှုသက္ကဝတံဘာသာဟူသောအကြောင်းကြောင့်ဒုက္ခဝါချမ်းသာမှုလည်းဖြစ်သောဒုက္ခဝါဆင်းရဲမှုလည်းဖြစ်သောအဒုက္ခမဒုက္ခဝါမဆင်းရဲမချမ်းသာလည်းလမှုလည်းဖြစ်သောယံပိဝေဒီတံခြင်းခံစားမှုသည်အာတိစီတံပိ တို့ခံစားမှုသုံးမျိုးကိုလည်းအာရိတံရဲ့ရဲ့ပြောင်ပြောင်မိဆွဲလောင်းနေပြီ။ဒါမြင်စေခဏကမိဆွဲလောင်းနေနေကိုအဲ့ဒါလေးကဘုရားကြီးလည်းဟောနေကြဘူး။ဉာဏ်ပရိသတ်တွေလည်းဆိုမှဒါရရတဲ့ပုဂ္ဂိုလ်ရဲ့အကောင်းဆောင်ပြီးတော့ဆိုရပြီတတ်နိုင်ဘူးလား။ကုံလုံးကိုလောင်ပြီးဘာကိုလောင်နေလဲ။ဘုရားကျတဲ့ပါဠိဘာသာပြန်လာတဲ့အတိုင်းသားလေးဆိုတော့ အကုန်လုံးကိုလောင်သည်ဘာကိုလောင်လဲအကုန်လုံးကိုလောင်သည်ဘာကိုလောင်လဲအခုပါဠိအတိုင်းနဲ့သာသာအလုံးစုံဆိုအကုန်လုံးအတူတူပါပဲအရာသုံးကတော့အကုန်လုံးလို့ပဲပြောရအကုန်လုံးလုံးစုံကိုလောင်နေတယ်ကိစ္စဘိက္ခေသဗ္ဗဟာရေတံဘာလောင်နေတယ်လဲဘာလုံးစုံကိုလောင်နေတယ်လဲ မျက်စိကိုလည်းလောင်သည်အဆင်းတွေကိုလည်းလောင်သည်မြင်သိစိတ်ကိုလည်းလောင်သည်မြင်တွေ့မှုကိုလည်းလောင်သည်မြင်တွေ့လို့ကောင်းတာမကောင်းတာကိုလည်းလောင်သည်တဲ့ငါးမျိုးပဲလားအဲ့ဒါလေးစွမ်းမျက်စိကိုလည်းလောင်သည်မျက်စိကိုလည်းလောင်သည်အဆင်းတွေကိုလည်းလောင်သည်မြင်သိစိတ်ကိုလည်းလောင်သည်မြင်တွေ့မှုကိုလည်းလောင်သည် ကောင်းတာမကောင်းတာကိုလည်းလောင်းသည်မျက်စိကိုလည်းလောင်းသည်သင်တွေကိုလည်းလောင်းသည်မျက်စိစိတ်ကိုလည်းလောင်းသည်ရင်တိရင်တွဲမှုကိုလည်းလောင်းသည်ရင်တွဲလို့ကောင်းတာမကောင်းတာကိုလည်းလောင်းသည်အဲသက်ခုအာရိတ္တံ ရူပအာရိဒါစသဖြင့်ပါဠိကိုဘာသာပြန်တာပါပဲအတူတူတူတူလေးနဲ့ဘာသာပြန်တာတော့ပါဠိတော့ရှင်းပြီးတော့ပြန်လည်းမဖြစ်ဘူးမျက်စိကိုလည်းလောင်းနေမျက်စိဆိုတာမြင်တဲ့အခါကာလမှာမျက်စိကြည့်ရုပ်ဆိုတာရှိရတယ်မျက်စိမရှိရင်မမြင်နိုင်ဘူးမျက်စိမရှိရင်မြင်မမလားမြင်ပါဗျာမျက်စိမြင်တယ်ဆိုလို့ရှိရင်မျက်စိရှိတယ်ဆိုတာကတော့ဘာမှငင်းကြမရှိဘူးမျက်စိတော့ရှိနေပြီမှန်ပါမျက်စိမကောင်းတဲ့ပုဂ္ဂိုလ်တွေပဲမြင်နေမှာတော့ ဟမ်မမြင်ပါဗျာမြင်ဘူးမျက်စိမကောင်းတဲ့ပုဂ္ဂိုလ်တွေမမြင်ဘူးအဲမြင်ရဆိုရင်မျက်စိရှိရတယ်မြင်ရအဆင်းလည်းရှိရမြင်ရအဆင်းမရှိလို့ရှိရင်မြင်မလားမမြင်နိုင်ပါဘူးဗျာမြင်ရတဲ့အဆင်းရှိတော့မြင်တယ်မြင်တယ်ဆိုလို့ရှိရင်မြင်သိမှုလည်းရှိတော့မြင်သိမှုအကြောင်းပြုပြီးတော့မြင်တယ်လည်းပြောရတာအဲတော့မြင်သိမှုမရှိရင်မြင်မလားမမြင်နိုင်ပါဗျာ ယတိမရှိတော့မြင်ပြီဆိုရင်မြင်ရတဲ့အာယုံနဲ့စိတ်ထဲမှာတွေ့မသွားလေဘူးလားတွေ့သွားပါလေဗျာတွေ့တယ်ဒီလိုမျိုးပစ္စည်းကိုရှာတဲ့ကတွေ့ဗလားတွေ့ဗလားမမြင်သေးရင်မတွေ့သေးဘူးဟာမြင်ပြီဆိုတွေ့ပြီတွေ့ပြီတော့ပြောဘူးလားပြောပါဗျာမြင်တာနဲ့တွေ့တာနဲ့တပေါင်းနဲ့ပဲတစ်ဆယ်တည်းပဲသူကမြင်တွေ့တဲ့အခါကာလကြတော့သလဘာဘာတင်းနေတဲ့အာယုံကိုမြင်ရလို့ရှိရင်ဖြင့်အမြင်ကကောင်းသွားတယ် ရှင်းနေတယ်လှလှပပညတဲ့ခါကလာမျက်စိထဲမှာကောင်းသွားဘူးလားကောင်းသွားပါဗျာအသိသဘောကျတယ်လူကြီးဟမ်လူကြီးအသိသဘောကျတယ်ဒီအမြင်ကောင်းလေးတွေအသိသဘောကျတယ်ဝေလာတဲ့ပင်နေကျင်းပပြီးတော့ပွဲကြည့်ရတယ်ဆိုတာဒီအမြင်ကောင်းလေးတွေမြင်မြင်လို့မဟုတ်လားမြင်မြင်လို့ပါဗျာအဲအခုကလာရုပ်ရှင်တွေပါလေသွားကြည့်ရတာဗျာအမြင်ကောင်းလေးတွေမြင်မြင်လို့အဲရုပ်ရှင်ကြည့်ရတာလည်းပါရင်တော်တော်ဖြစ်ရတယ်ဘုန်းကြီးတို့တခါတည်းကညိုတဲ့သွားလို့ရှင်ရှင်ရုပ်ရှင်နာကကားဖြတ်သွားတော့ဟိုမှာ ကျမ်းမာရဖို့ရတဲ့လူတွေစီတန်းပြီးတော့စောင့်နေတယ်တတိတန်းကြီးအများကြီးတွေ့ရတယ်မှန်ပါအဲဒီလူတွေကကျမ်းမာရပြီးတော့ရုပ်ရှင်ကြည့်ရအောင်လို့ဘာလို့ဖြစ်နေရတာမို့လားမှန်ပါဗျာကျမ်းမာမရရင်ကြည့်ရပါမလားမကြည့်ရပါဗျာဝေကုံခံနေမှာသင်္ကမခံနေမှာစောင့်ပြီးတော့ထိုင်နေရတယ်တော်တော်သူကကြိုးစားရတာပဲအဲ့ဒါမြင်မြင်လို့ဘာမြင်မြင်လို့ဆိုတဲ့အချင်းအမြင်ကောင်းလေးတွေမို့လားမှန်ပါဗျာကောင်းလေးတွေမြင်မြင်လို့အဲ မျက်စိနဲ့မြင်ပြီးတော့တွေ့သွားလို့ရှိရင်အမြင်ကောင်းလေးတွေကြလို့ရှိရင်လည်းခံစားမှုအကောင်းလေးတွေဖြစ်တဲ့ဒုက္ခဝေဒနာတဲ့ပါဠိလိုကဒုက္ခချမ်းသာတယ်လို့ဘာသာပြန်ရတယ်ကောင်းတာပါဗမာတို့ကလည်းကောင်းတယ်လို့ပဲပြောရတယ်အဲမြင်မတော်တဲ့မကောင်းတဲ့အဆင်းတွေမြင်တဲ့အခါကာလကြတော့မျက်စိထဲမှာမချမ်းသာဘူးမကောင်းဘူးမခံစားဘူးအမြင်ရကတ်သွားတယ်မမြင်မြင်ဘူး အဲ့ဒါမြင်လို့မကောင်းတာပဲမဟုတ်လားမှန်ပါမြင်လို့မြင်လို့မကောင်းတာပါမြင်လို့မကောင်းတာကမြင်လို့မကောင်းတာကဒုက္ခဝေဒနာတဲ့မြင်လို့မကောင်းတဲ့ကောင်အလဲလာလည်းရှိပါတယ်ဒါပဲမဲ့လို့ဒါကလည်းပဲတူအောင်လို့မြင်လို့မကောင်းတဲ့ကောင်တော့ဘုန်းကြီးကဒီမှာထည့်နေတာဘူးအဲမြင်လို့မကောင်းတဲ့ကောင်အလဲလာကကောင်းတဲ့စိတ်ပိုင်းဆိုကောင်းတာလည်းထည့်မကောင်းတဲ့စိတ်ပိုင်းကလည်းမကောင်းတာလည်းထည့်ရမှာပေါ့မှန်ပါဗျာမြင်တဲ့အခါကာလမှာဖြစ်တဲ့သက္ကဝိညာဉ်စိတ်တဲ့မြင်သိစိတ်ဆိုတာက ကုသိုလ်ရဲ့အကျိုးလည်းရှိတယ်အကုသိုလ်ရဲ့အကျိုးလည်းရှိတယ်ကုသလဝိဘက်တဲ့အကုသလဝိဘက်တဲ့သာသနာတဲ့ပုဂ္ဂိုလ်တွေကသိတယ်ဟဲ့လားဟုတ်လားမှန်ပါသာသနာတဲ့ပုဂ္ဂိုလ်တွေဒီမှာသာသနာသာသနာဆိုတော့ဒါတွေကသိနေကြတာပါသက္ခုဝိညာဏအဲကုသလဝိပါကသက္ခုဝိညာဏကုသလဝိဘက်သက္ခုဝိညာဏဥပေက္ခာသာတံဥပေက္ခာနဲ့တကွာဖြစ်တယ်လို့ဆိုတာလေဆိုပေမဲ့လို့ကုသိုလ်ရဲ့အကျိုးဆိုရင်ကောင်းတဲ့သဘောရှိရဲ့တဲ့အကုသိုလ်ရဲ့အကျိုးဆိုတော့လည်းမကောင်းတဲ့သဘောရှိတာပဲတဲ့သို့တော်လည်းပဲ ကိုထွေးထီလောက်မကြမ်းလို့သူ့ကိုတော့ဥပိ္ပခာလို့ပြီးတော့မှဟောတာမျက်စိရဲ့အစင်းရဲ့မြင်သိမှုမြင်တွေ့မှုရဲ့မြင်လို့ကောင်းတာမကောင်းတာရဲ့အားလုံး၅မျိုးရှိတယ်မို့လားမှန်ပါဗျာ၅မျိုးရှိတယ်ဘာလို့မျက်စိကတခုဟုတ်လားမှန်ပါမြင်ရတဲ့အစင်းကတခုမြင်သိတာကတခုမှန်ပါဗျာ၅ခုပဲသုတ်တန်ဒေသနာတော်မြတ်စွာဘုရားဝိပဿနာရှုပေါ်ရင် ဒီလိုပဲတစ်ပါးတစ်ပါးမှာရှုရငါးခုငါးခုဟောတဲ့ကဒီငါးခုတွေကသင်ရှားရာကိုအာယုံပြုတာတဲ့သင်ရှားရာအာယုံပြုပြီးတော့ကိလေသာဖြစ်တယ်အဲဒီလိုကိလေသာဖြစ်အောင်သင်ရှားတဲ့တရားကိုပဲအမှန်တိုင်းသိအောင်လို့ရှုရတယ်တကားသူတို့ထွန်းကြော်ပါဗျာတကားထွန်းကြော်အဲ့ဒါမှတ်တာမှန်ပါအဲမြင်နိုင်မြင်နိုင်မျက်စိကသင်ရှားတဲ့အခါရှိတယ်မြင်ရတဲ့အဆင်းကထင်ရှားတဲ့အခါရှိတယ်များသောဖြင့်မြင်ရတဲ့အဆင်းကလည်းထင်ရှားတာများပါတယ်မြင်သိစိတ်ကထင်ရှားတဲ့အခါရှိတယ် မြင်သိပြီးတော့အစင်းနဲ့စိတ်နဲ့တွေ့လာတာမြင်တွေ့တာကသင်ကြတာရှိတယ်မြင်လို့ကောင်းတာမကောင်းတာကသင်ကြတာရှိတယ်အဲကောင်းအာယုန်နေတဲ့အခါမြင်လို့ကောင်းတာလည်းမကောင်းတာတွေနေတဲ့အခါမြင်လို့မကောင်းသွားဘူးအဲဒီ၅မျိုးသင်ကြတယ်အဲဒီသင်ကြတဲ့တရားဒုက္ခိုက်တာနဲ့သူဖြစ်ပြသွားတဲ့တရားတွေတဲ့ဒါကထုံးကြဟုတ်လားမှန်ပါဗျာဒီပုဂ္ဂိုလ်တွေကလည်းဖြစ်ပြတယ်လည်းမထင်ပါဘူးမျက်စိနဲ့တကွတကူလုံးကလည်း ဒီဘဝလုံးအမြဲတည်နေလို့မထင်ကြသေးဘူးလားရှင်းနေလို့ပြီးပါတယ်ဗျာရှင်းနေတယ်ဒီလိုရှင်းနေတာပဲလူကြီးတွေကတော့ဒါပေဘုဒ္ဓတွေအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေကတော့မရှင်းဘူးလို့ပြောချင်တယ်ပြောမယ်ကလေးတွေမေးရင်သိကြပြောမှာဟုတ်လားမှန်ပါဗျာအဲယူရဒနာဆိုရင်ဖြင့်ရှင်းတယ်ပြောမှာပဲမျက်စိနဲ့ဘာတွေလုံးဝငင်ရတဲ့ကမိဝါနဲ့ရစ်နေနေမှာလည်းအဲ့ဒါမသိလို့ထားရပါတော့မွေးရတဲ့ကပေါ့ဟုတ်လားမှန်ပါမွေးရသေးသည်အထိအများအားဖြင့်ရှိနေတယ်လို့ဒီလိုမရှင်းကြဘူးလားရှင်းမိပါတယ်ဗျာရှင်းနေကြတာ ဝိပဿနာညာမိုင်းမနေနေမဖြစ်သေးလို့ရှိရင်ဒီအထင်ကလည်းပျောက်ခဲတယ်တခါဆုံးကြဟုတ်လားပျောက်နေပါဗျာပျောက်နေမှုပျောက်ခဲတယ်ဗျာယုတ်တရားနာတရားတွေအိစ္ဆာဒုက္ခအနာတ္တတွေလို့ပြောနေပေမဲ့လို့အဲ့ဒီပြောနေတဲ့စိတ်ကိုပဲငါထင်နေတာကိုတခါဆုံးကြဟုတ်လားမှန်ပါဗျာဆွဲလာနေအမှန်ရှိတယ်အဲမျက်စိလည်းပဲမြဲတာတည်နေတယ်လို့ထင်တယ်မြင်ရတဲ့အခြင်းကလည်းကိုယ်တဏ္ဍာအတုတဏ္ဍာက အရင်ကလည်းရှိအခုလည်းရှိ နောင်လည်းရှိအမြဲရှိနေလို့မထင်ဘူးလားသိမိပါတယ်ဗျာဒါပဲအများထင်နေတာမြင်သိတဲ့စိတ်ကလည်းပဲအရင်ကရှိနေတဲ့ငါကပဲမြင်သိသွားတယ်အရင်ကလည်းရှိနေအခုလည်းရှိနောင်လည်းပဲမြင်ဦးမှာပဲနောင်လည်းမြင်တာလည်းပဲအခုမြင်တာနဲ့အတူတူပဲတယောက်တည်းပဲလို့ဒီလိုထင်နေကြတာတကသွင်းကြဟုတ်လားရှင်းကြပါလေဗျာမြင်တွေ့တာလည်းပဲအရင်ကလည်းရှိခုလည်းရှိနောင်လည်းရှိမှာပဲအဲမြင်လို့ကောင်းတာမကောင်းတာရံခါကောင်းတဲ့ရံခါမကောင်းဘူးဒါကဘုညာမတတ်နိုင်ဘူး ဒီကိုကလည်းမပြနိုင်ပဲကိုတို့ကသုံးကြောဟမ်မှန်ပါဗျာဒီကိုပြနိုင်လဲသိနေရကြောင်းဒီမိုက်ခွဲတူတော့မလိုပါဘူးမြတ်စွာဘုရားတော့အဲပရိသတ်ဘလောက်များများဟောလို့ရတယ်ကသုံးကြောဟုတ်လားမှန်ပါအဲဒီမြင်စေခဏမှာထင်ရှားတဲ့တရား၅ပါးအဲဒီတရား၅ပါးကိုမိရလောင်းနေတယ်တခါတည်းညာဟုတ်လားမှန်ပါဗျာကေနအာရိတံကေနဘယ်မိကအာရိတံလောင်းနေတယ်လဲဘယ်မိကလောင်းတာလဲလောင်းတဲ့မိကဘယ်လိုမိတယ်လဲဆိုတော့ ရာဂကိနာအာရိတံဒေါသကိနာအာရိတံမောဟကိနာအာရိတံဒါရကိနာယာဂမိကလည်းအာရိတံလောင်းနေပြီဒေါသကိနာဒေါသမိကလည်းအာရိတံလောင်းနေပြီမောဟကိနာမောဟမိကလည်းအာရိတံလောင်းနေပြီဒါကဒေါသမောဟဆိုတဲ့ကိလေသာမိသုံးခုကလောင်းနေတယ်တဲ့ဒါကတော့ဟုတ်လားမှန်ပါဗျာအဲဒီကိလေသာမိသုံးခုရာဂဆိုတာနှိမ့်သက်ပါရမှုတမ်းမဲ့မှုကာဆွဲမှုကိုလာဆုံးကြဟမ်မှန်ပါ ကောင်းကောင်းလေးတွေမြင်ရတဲ့အခါကလာကြနှစ်သက်ကြအောင်ဖြစ်ကူလာတဲ့အခါဆိုရင်ဖြစ်ပါတယ်ဗျာဖြစ်တယ်ခုနကပြောတဲ့ရုပ်ရှင်တွေပွဲတွေဒါတွေသွားကြည့်နေတာရုပ်ရှင်ပွဲမဟုတ်ဘဲနဲ့လည်းပဲဒီမဲ့လူရွယ်တွေဆိုလို့ရှိရင်ဒီလိုပါပဲအဲလာလာပါပါတင်းတင်းတဲတဲတွေဆရာပြီးတော့ကြည့်နေကြတာပဲကတွန်းညာဟင်မှန်ပါအဲဒါလေးမြင်ရလို့ရှိရင်ရတာရှိတယ်လို့စိတ်ကထင်းနေတာနှစ်သက်ကြအောင်ဖြစ်တယ် အဲ့ဒါရာဂမီးလောင်လာတယ်တခါတုန်းကမှန်ပါဗျာရာဂမီးလောင်လာကအများပုဂ္ဂိုလ်တွေနေကတော့ဒီမီးကမစိုးဘူးလို့အောင်းမိမှာဟုတ်လားမှန်ပါအများကဒီရာဂမီးလေးလောင်နေတာကရတာရှိတယ်လို့ထင်နေတာဘောတခါတုန်းကထင်နေကြပါဗျာအဲရာဂမီးမလောင်မှစိုးရင်ကြီးရတယ်ရာဂမီးလောင်မို့ရမိစာကအမျက်ရှာနေရတယ်ဘောတခါတုန်းကဟမ်ရှားနေကြပါဗျာအဲကောင်းလေးတွေလာပါတင်တယ်လေးတွေဒါလေးရအောင်อืมသက်ရှိပုဂ္ဂိုလ်တွေရောတက်မရှိတဲ့အသုံးဆောင်တွေရော လာလာပါပါတင်းတင်းတယ်တယ်ရအောင်လို့ရှားနေကြရတယ်ရှားကြပါပါခင်ဗျာရာဂမီလောင်ခံခြင်းလို့ရာဂမီလောင်နေခြင်းလို့ဒါပဲမဲ့လို့အဲဒီရာဂမီအကြောင်းပြုပြီးတော့ဒုက္ခရောက်တဲ့အခါကျမှနေရာမကြမ်းသိတာတခါထွန်းကြဟုတ်လားမှန်ပါဗျာတို့အာယုန်တွေဆွဲလန်းပြီးတော့ဘုရားတော်ဆွဲလန်းနေတာပဲတို့ပဲမဲ့လို့တစ်ဖက်က ကိုယ်လိုတိုင်းမဖြစ်ဘူးဆိုတဲ့အခါကျရင်မစင်းရဲဘူးလားတခါတည်းကစင်းရပါဗျာအဲကိုနည်းတဲ့အာယုံလေးတွေဆွဲလမ်းပြီးတော့မတော်မသင့်တာတွေပြုလို့ရှိရင်လောကတွေနဲ့ပဲပြောက်တယ်တခါတည်းကဟုတ်လားမှန်ရောက်ပါဗျာဟောရာဇုံမှုဖြစ်တဲ့ဥစ္စာတွေသွားလို့လို့ရှိရင်ခုနေခဏခဏပေါ့ဟုတ်လားမှန်ပါခဏခဏပဲမတော်တာတွေလို့လို့ရာဇုံကြည့်တာတွေရောက်လာတယ်အများကြီးပါပဲအဲသူတော်ကအသက်တာချင်းခိုးခြင်းလိန်ခြင်းစသည်ဖြင့်မကောင်းမှုပြုမိလို့ရှိရင်တော့အပယ်လေးပါ ရောက်ပြီးတော့အကြီးကျယ်ဒုက္ခရောက်တယ်တခါထွန်းကြောင့်ဟုတ်လားရောက်တော့မှာအဲ့ဒါယာဂာမိနှိမ့်ဆက်တာတချို့ပုဂ္ဂိုလ်မှာအဲ့ဒီယာဂာမိတွေလောင်းနေလို့အိတ်မပြောစားမဝင်ဖြစ်နေတာတွေရှိသေးတယ်တခါထွန်းကြောင့်ရှိကြပါဗျာကြောက်ဘူးရလားမှန်ပါအဲကြောက်ဘူးမှာပဲအိမ်ပြောစားမဝင်ဒုက္ခတွေရောက်လို့ဒီလိုအတူတလေပေါ့လေအကုန်လုံးတော့မဟုတ်ကြပါဘူးမှန်ပါတူတလေမှာလုံလုံကဲကယာဂာအာကြီးတဲ့ပုဂ္ဂိုလ်တွေမှာအဲ့ဒီလိုဖြစ်ပါလေအဲ့ဒါယာဂာမိတွေအပြင်းထန်လောင်းတာ တချို့သေးသေးတရားမလောင်တာရှိတယ်တခါဆိုရင်ဟုတ်လားရှိရမှာပါဗျာဒါလည်းပေးတယ်မှလာတယ်သေးသေးတရားကိုလောင်တော့တယ်ဒေါရမီတဲ့မကောင်းတာတွေမြင်ရတဲ့အခါကာလကြတော့စိတ်မဆိုးဘူးလားတခါဆိုရင်စိတ်ဆိုးပါတယ်ဗျာအဲဒါဒေါရမီလောင်တာတခါတော့တို့ထင်ရှားဒေါသတော့မကောင်းဘူးဆိုတာအများသိရတယ်ကတည်းကနော်သိကြပါဗျာဒါပဲနဲ့လို့ကိုဒေါသဖြစ်နေတဲ့ခါကျတော့အဲ့ဒီဒေါသဖြစ်နေရတာကအရသာရှိတယ်လို့ထင်နေတယ်ကတည်းကဟုတ်လားသိနေကြပါဗျာအဲသူများနေပြီးတော့အာစိတ်မဆိုးပါနဲ့ဗျာစိတ်ဆိုးကြမဟုတ်ပါဘူးဒါတော့သိခံမှာပဲစသည်ဖြင့် ဖြန်နေပြောလို့ရှိရင်သိမကြိုက်ဘူးတကားတော့ညဟင်မကြိုက်ပါဗျာဒါကြီးဖြန်နေတဲ့ပုဂ္ဂိုလ်ကဟိုဘက်ကလိုက်တယ်လို့လို့ဘာလို့လို့နဲ့ဟင်မှန်ပါအဲ့ဒီလိုထင်ရတယ်သူကသိဆိုးနေရတာကွာသူရတာရှိနေတာဟိုတကားတော့ညဟင်ရှိနေပါလေဗျာဒီကနေကြည့်ရင်တော့သိဆိုးတာညာသိပြီးတော့ဥသာပဲဒေါသကိုနေရာမကျတာတကားတော့ညနော်မှန်ပါအဲ့ဒါဒေါသမီလောင်အဲ့ဒေါသအကြောင်းပြုပြီးတော့မကောင်းမှုတွေပြုလောကတွင်လည်းပဲ သူတစ်ပါးအသက်သာချင်းခိုးချင်းလိမ်ချင်းစသည်ဖြင့်မတော်တာတွေလုပ်လို့ရှိရင်ပဲလေးပါးရောက်ပြီကြီးကျယ်ဒုက္ခရောက်ရတယ်တခါတုန်းကဟုတ်လားကြပါပါဗျာအဲ့ဒါဒေါသမီလောင်လို့ဘောဟမီဆိုတာကတော့အမှန်တိုင်းမသိရင်မကောင်းမှုတွေပြုနေတာဘောဟမီလောင်နေတာပဲတခါတုန်းကဟုတ်လားမှန်ပါဗျာသူကအများအားလောင်နေတာပါပဲအဲ့ဒါယာဂာမီဒေါသမီမောဟမီဒီမီသုံးပါးကလောင်နေတယ်ကိလေသာမီသုံးခု အာသေဖြင့်ဟိုဇာတိမိကလည်းလောင်နေတယ်ဇရာယဝိညာဉ်ဆိုတဲ့မိကလည်းလောင်နေတယ်မရဏိနာအသိခြင်းဆိုတဲ့မိကလည်းလောင်နေတယ်။အိုခြင်းအဲဘဝအသိဖြစ်ခြင်းအိုခြင်းသိခြင်းဆိုတဲ့မိသုံးပါးလည်းလောင်နေတယ်။မြင်တာအကြောင်းပြုပြီးတော့ဆွဲလန်းနေဆွဲလန်းရနေပြီးတော့ကိုလိုရှိတဲ့အတိုင်းပြုလုပ်တယ်။ညာအကြောင်းပြုပြီးတော့ဆွဲလန်းတာမရှိဘူးလားတခါကျွန်းညာ။ရှိပါဗျာ။အဲအများကြီးပဲညာနေဆွဲလန်းဆွဲလန်းပြီးတော့အရင်က ဆွဲလန်းတာကိုကိုလိုရှိတဲ့အတိုင်းပြည့်စုံအောင်လို့เจ้าညာဆက်ရအားထုတ်ရတယ်တခါဆုံးကြပါဟင်မှန်ပါဗျာအခုလူလောကမှာကိုလိုရှိတဲ့အတိုင်းပြည့်စုံအားထုတ်နေတာတွေအဲဒီဆွဲလန်းလို့တခါဆုံးကြဟုတ်လားမှန်ပါဗျာအဲ့ဒါမြညာကဆွဲလန်းတာလည်းရှိမယ်ကြားကဆွဲလန်းတာလည်းရှိမယ်အစုံပေါ့မှန်ပါဗျာအခုကတော့မြညာကပဲပြောနေတာမှန်ပါမြညာကဆွဲလန်းလာလို့ကိုလိုတိုင်းပြည့်အောင်လို့ဒီခုလောလောဆယ်မှာအကြီးပွားချမ်းသာအောင်လို့ဆိုပြီးတော့လည်းပဲအားထုတ်ကြပြုလုပ်ကြတယ် အဲတရားသဖြင့်ပြုတာကတော့အပြစ်မကြီးပါဘူးတခါဆုံးကြနော်မှန်ပါဗျာမတရားသဖြင့်ပြုလို့ရှိရင်လောကရင်လည်းရာဇိုးဖြစ်တာနေဖြစ်တယ်နောက်သားများဘဝတွေမှာလည်းပယ်လေးပါရောက်ပြီးဒီဒုက္ခရောက်ရတယ်အဲနောက်သားများဘဝတွေဖြစ်တာဇာတိဒုက္ခမို့လားတခါဆုံးကြမှန်ပါဗျာအဲဇာတိဘဝအဖြစ်ဖြစ်ပြီးလို့ရှိရင်အဲ့ဒီဘဝလုံးဒုက္ခတွေရောက်တော့တာပဲတခါဆုံးကြဟင်ရောက်တော့မှာပါဗျာဘယ်မှမပြေးနိုင်ဘူးဘဝအဖြစ်ဖြစ်မှာတော့ဘယ်မှမပြေးနိုင်ဘူးဒိဋ္ဌာန်ဖြစ်ရင်ဒိဋ္ဌာန်ဆင်းရဲတွေတင်းလို့ချောင်လို့မရဘူး အဲပြိတာဖြင့်ပြိတာဆင်းရဲတယ်ငရဲဖြင့်ငရဲဆင်းရဲတယ်ကုသိုလ်ကမှုတွေပြုလို့လူဘဝရောက်လာအောင်တော့လူဖြစ်ရင်လည်းလူဘဝမှာဆင်းရဲတယ်မရှိဘူးလားတခါတည်းရှိပါဗျာတချို့ပုဂ္ဂိုလ်တွေမှာကံမကောင်းအကြောင်းမသိတော့ငယ်တည်းကစားပြီးတော့ဆင်းရဲနွမ်းပါပြီလားတကူတခါချင်းထွန်းကြဟင်မှန်ပါဗျာอืมတစ်သက်လုံးတစ်ဘဝလုံးစားဖို့နေရအဆင်မပြေလို့အဲလူနိုင်တွေကနှိမ့်ဆက်လို့အကြီးကြီးဒုက္ခရောက်ကြပါတယ်တခါတည်းနော်မှန်ပါအဲ့ဒါဟာ ဘဝအသေးဖြစ်ပြီလို့ဒုက္ခတွေရပါလားနတ်ပြည်တွေလည်းထိုက်ကြရလို့ဆိုတာဒီလိုဆင်းရဲတွေရှိတာပဲတခါတုန်းကဟုတ်လားရှိပါဗျာအဲ့ဒါဘဝအသေးဖြစ်တဲ့ဆင်းရဲဘဝအသေးဖြစ်တာကလည်းမိတစ်ခုပဲတဲ့မိလောင်တာပဲအဲ့ဒီဘဝမှာဒီနေ့ကျရင်အိုးရပဲဘူးလားတခါတုန်းကအိုးမှာပါဗျာအဲ့ဒါဥဒါကတော့မိုးသေးတဲ့ပုံစံတွေအသိမသိဘူးတခါတုန်းကဟမ်မှန်ပါအဲတခါတုန်းကလည်းဆိုတော့အသိမသိသေးဘူးနဲ့ဒီအသက်ဘယ်လောက်ရှိပြီတော့ 44နှစ်ပါဟာ44နှစ်နဲ့သိမသိသေးဘူး50ကျော်60ကျော်အဲဒီကြမှာသိတာမှန်ပါဘိုးကြီးဆိုလို့ရှိရင်ဘိုးကြီးဖွားကြီးတွေဒါမြဝဆင်းရဲကြောက်တဲ့ကြောက်ညီးပြီးတာထွန်းကြဟုတ်လားမှန်ပါဗျာသူတို့ဘယ်လိုပြောအောင်ဆိုလို့ရှိရင်နောက်ဘဝလည်းမရှိခြင်းဘူးတဲ့ဒီခန္ဓာကိုယ်ကြီးလည်းမရခြင်းဘူးတဲ့ဒီဘဝနဲ့ငင်းနေတယ်သူတို့ပြောတယ်ဟုတ်ကဲ့ထွန်းကြမှန်ပါဗျာအဲ့ဒါအဲ့ဒီအိုးလို့တကထွန်းကြဟင်မှန်ပါအိုးလို့ပါငငယ်တုန်းကတော့ဒီလိုအောင်းမိမယ်မရှင်းဘူးအောင်းမိပြီပါဗျာဟာငငယ်တုန်းကတော့တခါတည်းပြောလို့တခါတည်းအဲ လောကအလိုက်ကာမဘုံဆိုတော့ဒီနောင်သားမွေးစားတွေဖြင့်ဥစ္စာတွေပြောနေကြတာဟုတ်တကားထွန်းညာဟင်ပြောနေကြပါတယ်ဗျာအဲစာဝန်နေရေးတွေစီဝါရေးတွေအဆင်ပြေလို့ရှိရင်သားပြောတာဗောတကားထွန်းညာဟင်အဲတော့ပြောနေကြတာဟောအိုးလာပြီဆိုနေရမကြဘူးသူများတွေကလည်းဖော်တယ်မလုပ်ချင်တော့ဘူးဆိုတော့နေရမကြပါဘူးတကားထွန်းညာဟင်မှန်ပါဗျာอืมတချို့အိုးတဲ့ဘုံမင်းမစွန့်ပြေးပြီးတော့ကိုကြီးတွေရောခွားကြီးတွေရောသိတနာစရာကောင်းတယ်တကားထွန်းညာဟုတ်ပါဘူးယဟန်နဲ့အလည်းရှိတာပဲမထေကြီးတွေပါလေဖြစ်လား အဲစေကုသိုလ်ကံကသိမပြည့်စုံလို့ရှိရင်အထောက်ပံ့ကူညီလေးရှိတာမဟုတ်ဘူးတကားတော့ညာဟုတ်လားမရှိပါဗျာအော်မျိုးသမီးတွေကလည်းဒီလားရှင်နေပါတယ်ဆိုတာဒီလိုပဲရွယ်ကြီးသွားလို့ရှိရင်ဒါကောင်းတဲ့ပုဂ္ဂိုလ်တွေတော့လည်းထောက်ပံ့နေများပါတယ်အကြောင်းမြင်တဲ့ပုဂ္ဂိုလ်တွေကြလို့ရှိရင်အဲ့ဒီအဘွားကြီးဒီလားရှင်နေပါတယ်လည်းဒုက္ခရောက်တာပဲတကားတော့ညာဟုတ်လားရောက်ကြပါဗျာအဲအိုခြင်းကလည်းမိတဲ့ခုလောင်နေတကယ်လောင်လာတယ်ဆိုမြညာကနေပြီးလောင်လာတဲ့မှန်ပါ နောက်ဆုံးဒီနေ့ကျမသေးရဘူးလားတကားထွန်းကျမရမှာပါဗျာအဲသေးရတာကြောက်เสียအကောင်းဆုံးပဲမသေးရင်တည်းမှလည်းပဲသောကေဟိရဲ့အဲဆိုရင်ဘူးဆိုရတဲ့မိလဲလောင်နေပရိဒေဝေဟိသောကေဟိဆိုရင်ဘူးဆိုရတဲ့မိလောင်နေပရိဒေဝေဟိငိုကြွရတဲ့မိကလည်းလောင်နေဒါကတော့ပုဂ္ဂိုလ်တိုင်းတော့သိမဆိုင်ဘူးငိုကြွေးတာကတော့ငိုရတဲ့ပုဂ္ဂိုလ်ရဲ့အကြောင်းရှိရင်ငိုရတာဟုတ်တယ်ကဆိုနေတာနော်မှန်ပါဗျာအမျိုးသားတွေပါတွေကတော့ပြိတ်မိတ်ခံတယ်တဲမငိုရပါဘူး မျိုးသမီးတိုင်းကတော့ကိုယ်နဲ့ဆက်ဆက်ရင်းနှီးတဲ့ပုဂ္ဂိုလ်တွေဒီဒီပြည့်တဲ့အခါကျငိုရတယ်ဘို့ကတုံးကြဟင်ငိုကြပါလားဗျာငိုရတယ်ကိုယ်နဲ့ဆွေမျိုးမတော်စေကမူကိုကအားကိုးပြီးတော့နေတဲ့လူကြီးလူကောင်းတွေပါလေပြည့်စည်သွားရင်လည်းမျက်ရည်ပါလေကျိုးငိုကြသတင်းစာတွေပါလေကြားရတယ်ကတုံးကြဟင်မှန်ပါဗျာအဲ့ဒါတွေကအင်းပရိတွေပါမိတွေလောင်လာဒါဒီတွေဘဝတွေမဟုတ်ဘူးတကတုံးကြဟင်မှန်ပါဒါသေးလို့လင်းသေးလို့ မရသေးလို့မိဘသေးလို့ဆွေမျိုးသေးလို့ဇီဝဥစ္စာရတနာတွေပြည့်စည်လို့ဒါလည်းဒီဘွားလည်းပဲဟုတ်မလဲဘွားရင်းဘွားရင်းတွေ့ကြမှာလည်းညာလာပြီတခါတော့ညာဟင်မှန်ပါဗျာအဲ့ဒါတွေကဘောကပရိဒေဝမိတွေကလည်းလောင်းနေဒုက္ခဒုက္ခေဟိဒုက္ခမိတွေကိုဆင်းရဲတွေကလည်းလောင်းကိုဆင်းရဲကတော့လူတိုင်းလူတိုင်းရှိတာပဲတခါတော့ညာဟင်ရှိနေကြပါလားဗျာအသေးနဲ့ကြည့်တာကွာမှန်ပါကိုရမှာအမှတ်တမဲ့နေနေတော့ ငငယ်ရွယ်ရွယ်ပုဂ္ဂိုလ်ကြီးကြားမှာလည်းပုဂ္ဂိုလ်ကြီးဆင်းရဲမရှိဘူးလို့ထင်တာဟုတ်တယ်ကထွန်းညာရှိနေကြပါဗျာဆင်းရဲတွေကရှိနေတာမယုံစားကြည့်သားမှာလားထိုင်ရင်လည်းထိုင်နေပါလက်အိတ်ရင်လည်းအိတ်နေပါမပြင်းနဲ့ဒီတိုင်းငြိမ်းနေရမယ်ဆိုရင်တနာရီတော့နေနိုင်မလားတခါထွန်းညာမနေနိုင်ပါဗျာနိုင်ဘူးတချို့ပုဂ္ဂိုလ်တွေမှာ10မိနစ်15မိနစ်လောက်ဆိုလို့ရှိရင်ညောင်းလာတယ်အောင့်လာတယ်နဲ့မနေနိုင်ဘူးတခါထွန်းညာဟုတ်လားမှန်ပါဗျာဒီအထုံးမှသိတာဒီတိုင်းနေတော့သူကခဏခဏပြင်းနေတာကိုကိုယ်ထဲမှာ ဆင်းရဲခြင်းမှမသိဘူးအရိယဘုရားဖုံးလွှမ်းတယ်ဆိုတာတကယ်ဟုတ်တာအဲအရိယဘုရားဖုံးလွှမ်းနေလို့ပြုပြင်ပေးနေလို့နေတာထိုင်တာရှိတာမှန်ပါပြုပြင်နေတာဘူးဒီကိုကြီးကနေ့စဉ်နေ့စဉ်ဒီအစာလည်းကျွေးရတယ်တခါထုံးကြီးကရေလည်းပဲတိုက်ပေးရတယ်ဟမ်တိုက်နေရပါလေအဲရေတော့စားတော့မရှိရင်မခက်ဘူးလားမနေနိုင်ပါဗျာခက်မယ်ပြေးနိုင်ရဲ့ရေချိုးရတာနဲ့မျက်နှာပြေးရတာနဲ့အဲစားတော့ပြီးတဲ့စားတွေကလည်းညင်ကြီးတွေဖြစ်ပြီးတော့ ဒါတွေလည်းမတုတ်တင်ရဘူးလားတခါထွန်းညာတုတ်တင်ရပါဗျာအဲ့ဒါတွေနဲ့စပြီးတော့ကိုဆင်းရဲတွေမျိုးမျိုးပဲတခါထွန်းညာဟုတ်လားဒါရိုးရှိသေးတယ်ယောဂမရောက်သေးဘူးရုပ်ဘဝတွေယောဂရောက်လာတော့အဲ့ရတဲ့လဲပြီးတော့ဒုက္ခရောက်နေဘူးလားဒုက္ခရောက်နေပါဗျာကိုဆင်းရဲတွေတဲ့အဲခလုတ်တိုက်လို့ဆူးဆူးလို့စသည်ဖြင့်ဒီလိုအားတွေလည်းရှိတယ်သူများကနှိမ့်ဆဲလို့ရိုက်လို့နှက်လို့ဒီလိုဟာတွေလည်းရှိတာဘောတကထုံးညာဟုတ်လားရှိပါဗျာအာလူလောကမှာအိဋ္ဌံလောကတွေတော့အခြားသတ္တဝါတွေကနေနေရနေရနေပြီးဖန်စားလို့ကြိုက်ကြိုက်စားလို့သိရတယ်အများကြီးဘောတကထုံးညာဟုတ်လားအများကြီးပါဗျာ အဲဒါကိုဆင်းရဲမိတွေကလည်းလောင်နေစိတ်ဆင်းရဲတွေကုလောင်ပြီးတော့မခံနိုင်အောင်လို့ဒီလိုဖြစ်တတ်တယ်တခါတော့ညာဟုတ်လားဖြစ်ပါဗျာဥပါယတိဖြစ်မှဖြစ်ရလေခြင်းလို့တောက်တစ်ခေါက်ကောင်းတယ်ပူပန်ရတဲ့ဆင်းရဲတွေကလည်းဖြစ်တယ်အဲ့ဒီဟာတွေမိတွေပဲတခါတော့ညာဟုတ်လားမိတွေလောင်နေတာပါအဲ့ဒီမိတွေလောင်နေအဲ့ဒါမြညာနေပြီးတော့မြညာနေပြီးတော့ဒီမိတွေဖြစ်နေတာတဲ့ကုသတ္တဝါတွေဟာ မြင်ရနေပြီလောင်းလာတာတွေလည်းဖြည့်ရှိတာပေါ့ကျိုးလည်းပဲကြားရသတိကလည်းရှိပါတယ်ဒါကတော့မြင်ရတယ်ကိုပြောနေတယ်နောက်ပါရင်ကြားတယ်ချုံးရမှာမှန်ပါအဲ့တော့ရာဂမိကလောင်းသည်ဒေါသမိကလောင်းသည်မောဟမိကလောင်းသည်ဇာတိမိကလောင်းသည်သရမိကလောင်းသည်မရဏမိကလောင်းသည်သောကမိတွေကဒီကဘုံနဲ့ဆိုတာပါဠိကဟောတယ်သောကေဟိသောကမိတွေကလောင်းသည်ပရိဒေဝမိတွေကလောင်းသည်ကိုယ်စင်ရဲ့ဒုက္ခမိတွေကလောင်းသည်စိတ်စင်ရဲ့ဒေါမနတာမိတွေကလောင်းသည် စေတင်သာပူပန်နဲ့ဥပါယသမိတွေကလောင်သည်တဲ့။မြညာနေပြီးတော့မိတဲ့တစ်ပါးလောင်မို့ဟုတ်လား။မှန်ပါဗျာ။ဒါလေးဆိုရမယ်။ဆရာရှိတဲ့ပုဂ္ဂိုလ်ရဲ့ခေါင်းဆောင်ပြီးတော့ဆိုရမယ်။ဘာလောင်တယ်လဲ။အာရမိကလောင်သည်။ဒေါသမိကလောင်သည်။မောဟမိကလောင်သည်။ဓာတိမိကလောင်သည်။ဓာတိမိကလောင်သည် သရမိကအလောင်းနေသရဏမိကအလောင်းနေသောကမိတွေကလောင်းနေပရိဒေဝမိတွေကလောင်းနေဒုက္ခမိတွေကလောင်းနေသောနာတာမိတွေကလောင်းနေဥပါယတာမိတွေကလောင်းနေ ဒီစကားဆိုတာဒါတွေလည်းကတည်းကဟုတ်လားမှန်ပါဗျာတတတိမိတို့ရင်းရသီးတာနိဗ္ဗာန်ကိုရောက်ရပါလို့ဤစသည်ဖြင့်ဒီရချပေးတဲ့ဆရာတော်တွေကစူလေးပါလေပြေးရတယ်ဘောတကာဆုံးလားဟုတ်လားအဲ့ဒီမိကြဒါတွေပဲမြင်ရတာလဲတစ်ဆက်တည်းပြောမိလောင်းနေကြတာအဲ့ဒါကိုဘုန်းကြီးအဘဆောင်ဖို့ကတော့ပြက်လို့လွယ်တယ်ဒါကဒေါသမောဟသုံးများဖြစ်ဟိုသေးရေးပူဆွေးငိုတာကိုယ်စိတ်ဒုက္ခ ပူရပြင်းစွာကိုတွင်မိထိန်မိဆက်တပြားဒါမိဆက်တခုဟုတ်လားမှန်ပါဂါရမီဒေါသမီရာဂဒေါသမောဟသုံးရတယ်ကမိသုံးခုကိလေသာမိကသုံးခုဖြစ်ဩတေရေပူဆွေးငိုရာအဲဘဝတိဖြူရတဲ့မိပူရတဲ့မိသိရတဲ့မိဒီကသုံးခုပူဆွေးရတဲ့မိဆိုရင်ပူဆွေးရတဲ့မိငိုကြွေးရတဲ့မိအဲ့ဒါ၅ခုရှိသွားပြီမှန်ပါ အဲကိုယ်စိတ်ဒုက္ခကိုယ်ကိုယ်ဒုက္ခကိုယ်ဆင်းရဲစိတ်ဒုက္ခစိတ်ဆင်းရဲဒါနှစ်ခုခေါနှစ်ခုပူရပြင်းစွာဒီမှာဖြစ်ရလေရင်နောက်တစ်ခေါက်ခေါနဲ့ပူပန်ရအဲ့ဒါကတစ်ခုဆက်လိုက်တော့အားလုံးရှိက၃ခုဒီက၈ခုရှိတယ်ဟုတ်လားမှန်ပါရှိရဲ့အိုးရဲ့သေးရဲ့ဒီက၃ခုဘူဆွေးငိုကြွေး၅ခုကိုယ်ဆင်းရဲစိတ်ဆင်းရဲ9ခုပူရပြင်းစွာပြင်းထန်မှုရတာမှန်ပါ အဲ့ဒါကတခုဥပါယတာလို့ခေါ်ရပါဠိတော်ရှိကရာဂဒေါသမိသုံးခုနဲ့ပေါင်းလိုက်လို့ရှိရင်အလုံး၁၁ခုရှိတယ်ကိုယ်တွင်မိတဲ့လားကိုယ်လည်းကဖြစ်နေတယ်မိရဲ့တဲ့ခြားလောင်းလာတာမဟုတ်ကိုယ့်ကကိုယ်လောင်းနေတာတခါဆိုရင်ဟုတ်လားမှန်ပါဗျာကိုယ့်ကကိုယ်မှုကိုယ့်ကကိုယ်လောင်းနေတာလေအဲ့ဒါလေထိန်ကြီး၁၁ခုရှိတယ်တဲ့ခိုင်းဒါလေးဆိုရမယ်ဒါကတော့ရှင်းလုံးဝဆိုတော့ဆိုလို့လွယ်ပါရဲ့သူကဒါကဒေါသမောဟ၃ရာဒါကဒေါသ သို့မဟုတ်ဆိုဖြစ်ဩသေးရေပူဆွေးငိုတာဖြစ်ဩသေးရေ စိတ်ဒုက္ခပူရပြင်းစွာကိုယ်စိတ်ဒုက္ခပူရပြင်းစွာကိုယ်စိတ်ဒုက္ခပူရပြင်းစွာကိုယ်စိတ်ဒုက္ခပူရပြင်းစွာကိုယ်တွင်မိထိန်ကြီးဆက်တပြာကိုယ်တွင်မိထိန်ကြီး ကနေပြီးတော့လောင်းနေတဲ့မိစ္ဆရပါတဲ့ဇာယရှိနေတဲ့ပုဂ္ဂိုလ်ကြောင့်မင်းမှာမဟုတ်ဇာယမရှိတဲ့ပုဂ္ဂိုလ်ကြောင့်อืมတိုင်းမလွယ်တာဘူးလို့ပြောလုံးတော့နားလည်တာပဲဒါပေမဲ့ကြတော့ကြောက်ဘူးတရားနာထသွားတော့မရှိတော့ဥစ္စေကပညာလို့ခေါ်တယ်ဆိုလိုက်ရင်ဝင်မှာတင်ထားတဲ့ပစ္စည်းကထိုင်နေတော့ရှိရထသွားတော့ကြာနေတယ်လို့ပဲမတတ်နိုင်ဘူးအဲ့ဒါတော့လေနားထောင်နေတော့ဟောပြောနေတော့နားထောင်နေတော့နားလဲသဘောပေါက်ရင်တော်ပါပြီလို့ဆိုရင် အဲနောက်နောက်ဟာတွေကကြီးကြီးဟောရမယ်အခုတဏှာရှိသွားပြီဒါဆိုရင်နောက်နာရီဝဲအတွင်းပြီးမှာပဲအဲသောတံဘိက္ခွေအာရိတံသတ္တအာရိတာအစရိဟောတာဘိက္ခွေယံတို့သောတံနာကိုအာရိတံရရဲ့ပြောင်းပြောင်းတောက်လောင်အာဤသာရတန်တို့ကိုအာရိတရဲ့ပြောင်းတောက်လောင်အကုန်ဤသောတာဝိညာဏကြာတိမှုသောတာဝိညာဉ်ဝါရိတရဲ့ပြောင်းတောက်လောင်အာဤ သောတာပန်ဘာသောအကြွေးမှုသောတာပန်ဘာသာကိုအာရိတော်ရဲ့ပြမတော်လောင်အရင်သောတာပန်ဘာသာပြည့်စရာသောတာပန်ဘာသာဟုသောကြောင့်ညာဝါအကြွေးမှုသောကြောင့်ညာဒုက္ခဝါချမ်းသာမှုလေးဖြစ်သောဒုက္ခဝါဆင်းရဲမှုလေးဖြစ်သောအတ္တမဒုက္ခဝါမဆင်းရဲမချမ်းသာလည်လမှုလေးဖြစ်သောယံပိဝေရိတံအကျဉ်ခံစားမှုတရားဒိဋ္ဌိတံမိတို့ခံစားမှု သုံးပါးကိုလည်းအာရိတံရေပြောင်းပြောင်းတောက်လောင်အာ၏အဲ့ဒါလည်းပဲ ဘုရားလည်းပဲ၅ခုရှိတယ်တခါဆင်းရဟုတ်လားမှန်ပါဗျာနာယုတ်ကတခုကြားတဲ့အတန်းကတခုကြားပြီးတာကတခုကြားတွေ့တာကတခုကြားလို့ကောင်းတာမကောင်းတာကတခု၅ခုမဟုတ်လား၅ခုပါဗျာအဲဒါတိုင်းဒါတိုင်းဒီ၅ခုကျဲပဲဒီ၅ခုကဒုက္ခပေးနေတာတခါဆင်းရဟုတ်လားမှန်ပါဗျာဝိပဿနာမရှိလို့ရှင်ဒီ၅ခုကိုနေဆမြဲတယ်ထင်တယ်ဒုက္ခချမ်းသာတယ်ကောင်းတယ်လို့ထင်တယ်အတ္တကောင်ငါကောင်ပဲသတ္တဝါပဲအသက်ရှင်တဲ့ကောင်ပဲလို့ထင်တယ်အဲဒီကဆင်းပြီးတော့ဆွဲလန်း ဆက်လန်းရကနေပြီးတော့အကုသိုလ်ပြုမိတာလည်းရှိတယ်ကုသိုလ်ပြုမိတာလည်းရှိတယ်အကုသိုလ်ပြုမိလို့ရှိရင်အဲပယ်လေးပါးဆင်းရဲတွေရောက်ပြီးတော့ဒုက္ခတွေရောက်ရတယ်လူဝါတွေရောက်လာလည်းပဲမကောင်းကျိုးတွေခံစားရတွေ့ရတယ်ကုသိုလ်ကအောင်ကျိုးတွေပေးပါရဲ့လူဝါနာဘဝဖြစ်ပါရဲ့ဖြစ်ရပါမှာအိုရနာတွေဆင်းရဲတွေကတော့တွေ့တာပဲတခါဆုံးကြောင်ဟုတ်လားတွေ့ပါပါနောက်ထပ်လည်းပဲဒီလိုမိတွေလောင်တာပဲမြင်နေကြတဲ့မိတွေလောင်နေတာအဲဒီမှာလည်းဗာမိတွေတော့ဆိုခုပြောတဲ့မိတွေပဲတခါဆုံးကြောင်ဟုတ်လားမှန်ပါ ဒါဂာမိကလောင်နေဒေါသမိကလောင်နေမောဟမိကလောင်နေစသဖြင့်ဒီတိုင်းပါပဲအတိုင်းပါလေးဆိုရုံလေးဆိုကြအောင်လေဟုတ်လားနာကိုလည်းလောင်သည်နာကိုလည်းလောင်သည်သံတွေကိုလည်းလောင်သည်သံတွေကိုလည်းလောင်သည်ญาติစိတ်ကိုလည်းလောင်သည်ญาติစိတ်ကိုလည်းလောင်သည်ญาติတွေ့မှုကိုလည်းလောင်သည်ญาติမှုကိုလည်းလောင်သည်ญาติတွေ့လို့ญาติတွေ့လို့ကောင်းတာမကောင်းတာကိုလည်းလောင်သည်ကောင်းတာမကောင်းတာကိုလည်းလောင် ၅ခုပဲနားရဲ့အပန်းရဲ့ကြားသိတာရဲ့ကြားတွေ့တာရဲ့ကြားလို့မကောင်းတာကောင်းတာမကောင်းတာဝေဒနာရဲ့၅ခုဟုတ်လားမှန်ပါအဲဒီ၅ခုကိုမိရလောင်းနေတယ်ဗာမိရတော့ဆိုရင်ဗာရာမိကလည်းလောင်းသည်သောတာမိကလည်းလောင်းသည်မောဟမိကလည်းလောင်းသည်ဇာတိမိကလည်းလောင်းသည်သရမိကလည်းလောင်းသည်မရဏမိကလည်းလောင်းသည်အဲဒီကြားတဲ့အတန်ကြောင်းကျူးပြီးတော့ຢာကလည်းဖြစ်ဒေါသလည်းဖြစ်မောဟလည်းဖြစ်မိရေကတော့ညာဟုတ်လားမှန်ပါဗျာဒါလောလောဆယ်လောင်းနေတာ အဲ့ဒါကိုအကြောင်းပြုပြီးဆွဲလမ်းပြီးတော့ကိုယ်လိုရှိတဲ့အတိုင်းပြည့်စုံအောင်လို့အာထုတ်ပြုလို့လို့ရှိရင်အကုသိုလ်ကံကုသိုလ်ကံနဲ့ဖြစ်တဲ့အဲ့ဒီကံကြောင့်ဘဝတိတွေဖြစ်ရမယ်မို့လားဒါတော့ညာဖြစ်ရမှာပါဗျာအဲ့ဒါဇာတိမီရဲ့ပဲလေးပါဖြစ်ရင်တော့ဒီကြာဆင်းတာသင်ကြပြီမှန်ပါလူဘဝဖြစ်တဲ့လူဆင်းရဲတွေရှိတာပဲတဘဝလုံးဆင်းရဲတွေအဲဇာတိဘဝတွေဖြစ်လို့ရှိရင်ဦးရဲ့ဆင်းရဲတွေလည်းတွေ့ရမယ်သေးရဲ့ဆင်းရဲလည်းတွေ့ရမယ်အဲပြီးတော့ကိုယ်ဆင်းရဲစိတ်ဆင်းရဲဟိုနာတာကတော့ကိုယ်ဆင်းရဲတဲ့ ထည့်ပြီးတော့ဟောထားတယ်အဲဒါနာလာကိုဒီမှာသိတာမထည့်ဘူးအိုလာနဲ့သေးတာနာလာကကြားနေပါဘောလို့အောင်းမိနေအောင်းနေတယ်နာလာကဟိုမှာကိုဆင်းရဲဆိုတာထဲမှာနာလာပဲကတည်းကဟုတ်လားမှန်ပါအကျမ်းမှာနာလာတွေကိုဆင်းရဲပါအဲသောတာမိပရိဒေဝမိကိုဆင်းရဲဒုက္ခမိဒေါမနတာဆွဲဆင်းရဲမိပြင်းစားဘုဗ္ဗနဲ့ဥပါယတာမိတွေကလောင်နေပြီတဲ့အဲဒါမြင်ရမှလည်းဒီတိုင်းပဲကြားရမှလည်းဒီတိုင်းပဲဒါ နှာခေါင်းကအနနာတဲ့ခါလဲဒီတိုင်းနဲ့တခါသွင်းကြဟုတ်လားမှန်ပါအဲ့ဒါတွေတော့အခြေပြောနေလို့ရှိရင်အချိန်တွေကုန်နေမယ်တော့ပြောကြတယ်အများကြီးရှိသေးတယ်ခုကခုကမိလောင်တာလည်းပြောရခြင်းမိမိငိမ့်တာပြောအောင်မှရှိသေးတယ်မှန်ပါအရေးကြီးတာမိငိမ့်ကအရေးကြီးတာလောင်တာတဲ့ဟုတ်လားလောင်တာသူ့အတူလောင်နေတာမလောင်အောင်ကမိငိမ့်အောင်လုပ်ရအရေးမကြီးဘူးလားအရေးကြီးပါဗျာအရေးကြီးတယ်လောကမှာမိသားတို့ဘာလို့ဆိုရလဲဒါတွေပေါ့အရေးကြီးတာတွေလောက်ရတာအဲနာနဲ့ခါကာလလည်းပဲနှာခေါင်းကိုလည်းလောင်နေ အနန္တတွေကိုလည်းလောင်တယ်နာမိစိတ်ကိုလည်းလောင်တယ်နံတွေ့တဲ့ဖာသကိုလည်းလောင်တယ်နာလို့ကောင်းတာမကောင်းတာဝေဒနာကိုလည်းလောင်တယ်ဗာမိတွေတော့ဆိုရာဂာမိရောဓာမိစသည်၁၀ပါးပဲကဆိုနေနော်မှန်ပါစားတဲ့ခါကာလကြလည်းရတာစားပြီးတော့ကိုလျှာရုပ်ကလည်းထင်ကြတော့လျှာကိုလည်းလောင်တယ်စားရတဲ့အရာတာကောင်းနေရှိတယ်မလားတခါဆိုညာရှိပါဗျာအဲ့ဒါတွေကျရင်ຢာကမီးလောင်နေမကောင်းတာတွေနဲ့ကျရင်ဒေါသမီးလောင်ဘူးလားလောင်ပါဗျာအဲ ဇာယတော်ကြီးတွေအစမပြေလို့ရှိရင်ဖြင့်တချို့ကချက်ပြုတ်တဲ့ပုဂ္ဂိုလ်တွေတော့မှမငင်မဲညာရှိသေးတယ်ကိုယ်ကထုံးညာဟုတ်လားအဲရတာအကြောင်းပြုပြီးတော့မိလောင်လားဒေါသရတာမိနဲ့လောင်တယ်ဒေါသမိနဲ့လောင်တယ်ဒီတော့အဲ့ဒီရတာကောင်းနေရအောင်ဆိုပြီးဆရာကျန်တဲ့အခါမှာလည်းဇာကနဲ့ဆရာသာကြီးဒေါသနဲ့ဆရာသာရှိတာပေါ့ဇာကမိဒေါသမိနဲ့လောင်တယ်ပြီးတော့စားသည့်ရဲ့စေတဲ့ရတာပြီးတဲ့စေအဲ့ဒါလေးတွေပဲလောင်တယ်တဲ့ရတာပြီးတာလေးချိုးချင်းရတာလေးတွေ ခံစားရတာကောင်းတယ်ထင်ပြီးတော့ဒီသီလေးကိုနှိမ့်သက်သာရတဲ့ຢာကလည်းဖြစ်ဒီဒီကြောင်းယူပြီးတော့ဒေါသတွေပါတယ်ဖြစ်ရရှိတဲ့တကယ်ဆိုရင်ဟုတ်လားရှိပါဗျာနောက်ပြီးတော့သာသိပြီးတော့ရတာနဲ့ဖြစ်ရင်တွေ့သလားဖတ်သားတယ်အဲဒီတွေ့လို့ကောင်းတာမကောင်းတာတွေတဲ့အဲဒုက္ခဝေဒနာဒုက္ခဝေဒနာအဲ့ဒါတွေလည်းမိလောင်နေဗာမိတွေတော့ຢာကမိဒေါသမိစသည်၁၀ပါးပဲပြီးတော့ကိုယ်တွေ့တယ်ဒါအရေးကြီးတယ်နှာခေါင်းကနာနာကတော့ရံခါပဲလမ်းဆိုတာအများကြီးရှိတာမဟုတ် လျာကလည်းစားတဲ့အခါမှာရန်ခါပဲအများအားကြည့်တာမဟုတ်ဘူး။အော်မြင်လာတော့ကြားတာတွေကမပြတ်ရှိနေမလားတခါတုန်းက။ရှိနေပါဗျာ။နိုးနေလို့ရှိရင်ဖြင့်မျက်စိကကောင်းတဲ့ပုဂ္ဂိုလ်တွေမြင်နေတာကြားကြကြည့်နေကြားနေတာ။ကိုယ်အတွေ့အထိကလည်းအများအားရှိနေတာတခါတုန်းကဟုတ်လား။ရှိနေပါဗျာ။ကိုယ်အတွေ့အထိကလည်းနေတာမဟုတ်ဘူးညလည်းပဲမှောင်နေလည်းသူကအတွေ့အထိရှိတာပဲ။ဘယ်လိုပဲနေနေအတွေ့အထိတစ်ခုခုတော့ရှိတာပဲ။ပြီးတော့ကိုယ်ကမကောင်းတဲ့အတွေ့အထိနဲ့တွေ့ပြီးတော့ဒုက္ခတွေရောက်တတ်တယ်။အဲ့ဒါတွေကလည်းမနာများတယ်။ကိုယ်အတွေ့အထိကလည်းရေးကြည့်တယ်အဲ့ဒါလေး။ ကိုတွေ့ရတာဆိုရအောင်လို့ရကိုရုပ်ကိုလည်းလောင်နေအတွေ့များကိုလည်းလောင်နေထိသေးစိတ်ကိုလည်းလောင်နေထိတွေ့မှုကိုလည်းလောင်နေထိတွေ့လို့ကောင်းတာမကောင်းတာကိုလည်းလောင်နေအဲဘာကလောင်မလဲဆိုຢာဂာမိကလောင်နေသောတာမိကလောင်နေမောဟမိကလောင်နေစသည် ဆရာတော်သမီးရေကိုကအတွေ့အထိကောင်းတယ်ဆိုရင်နှစ်သက်တာမှမဖြစ်ဘူးလားဖြစ်ပါဗျာအဲဒါရာမီလောင်တာပဲမကောင်းတာနဲ့တွေ့တဲ့ခါကျရင်ဒေါသမီးစိတ်မဆိုးဘူးလားစိတ်ဆိုးပါဗျာအဲအဲ့ဒါကတော့စိတ်ဆိုးတာစိတ်ဆိုးတာအေးရှင်ကြိုက်တယ်ဆိုလို့ရှိရင်အဲ့ဒီရှင်စိတ်ဆိုးတယ်တခါဆိုရင်ဟုတ်လားဟုတ်ပါဗျာမဆောင်သေးတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ရှင်ကိုပို့သားလိုက်တာဘောတခါဆိုရင်မှန်ပါဗျာအဲနင်ကကြိုက်နင်သေးရောဟဲ့ဆိုရင်ပို့သားလိုက်တာမဆောင်သေးတဲ့ပုဂ္ဂိုလ်တွေကအဲဗုဒ္ဓသာသနာဝင်ပုဂ္ဂိုလ်တွေကတော့ မတတ်ပါဘူးသူကတော့ခြောက်လိုက်တယ်မှန်ပါခြောက်ရင်ပြီးတာပဲလုံညုံတဲ့နေရာမှာနေတယ်အဲမဆောင်စည်းတဲ့ပုံကိုယ်တွေကတော့ဝဲစိတ်ကြိုက်လဲဝဲစိတ်ပို့တာတာပဲကထွန်းညာဟုတ်လားမှန်ပါဗျာအဲဒါအသေးမွှားကောင်လေးအဲလူလူချင်းလည်းပဲကိုလာပြီးတော့နာကျင်အောင်ပြုလို့လို့ရှိရင်ထိခိုက်အောင်ပြုလို့လို့ရှိရင်စိတ်မဆိုးဘူးလားတခါထွန်းညာစိတ်ဆိုးပါဗျာအဲခဲနဲ့လာတော့ရင်စိတ်ဆိုးတာပေါ့ဟုတ်လားမှန်ပါခဲနဲ့ပေါ့ယူနေမဟုတ်ပါဘူးကိုယ်ကိုယ်မှာရှိနေတဲ့အေး သရင်ဆိုတော့အဲ့ဒီသရင်လေးလာတိုင်းတာကိုကျွတ်ကြိုက်ချင်မှကြိုက်တာတခါထွန်းကြဟုတ်လားကြိုက်ကြပါဗျာအဲ့ဒါတွေရှိတယ်စိတ်ဆိုးတယ်အတွေ့ကောင်းအတွေ့ကောင်းကြตายရတယ်အတွေ့ဆိုးကြလို့ရှိရင်စိတ်ဆိုးတယ်ဒါကမိဒေါသမိတွေလောင်းတာမောဟကတော့မြဲရမှာပဲမောဟကတော့မြဲတယ်နေချမ်းသာတယ်နေပုဂ္ဂိုလ်တ attva အနေနဲ့ရှင်မဆွဲလာတာမောဟမိလောင်းနေတာပဲအဲ့ဒီတွေ့ထီတာကအကြောင်းပြုပြီးတော့ဆွဲလာမှုဖြစ်တယ်ကိုဆွဲလာတဲ့အတိုင်းပြည့်စုံရအောင်လို့အားထုတ်တယ်အားထုတ်တဲ့အခါကလား လောကရင်လည်းပဲပြည့်စုံတဲ့မှုတွေသွားကျူးလွန်ပြီးလို့ရှိရင်ဒုက္ခရောက်တာပဲတခါဆုံးညာဟုတ်လားရောက်ပါရဲ့ဗျာအဲအကုသိုလ်မှုတွေပြုမိရင်ပယ်လေးပါးကြာရောက်ဒုက္ခရောက်တယ်အဲ့ဒါဘဝတည်းဖြစ်တဲ့ဇာတိမီးတွေလည်းလောင်တယ်အဲ့ဒီဖြစ်ရဘဝမှာအိုရမယ်သရမီးလည်းလောင်တယ်အဲ့ဒီဘဝမှာသိရမယ်မရဏမီးလည်းလောင်တယ်မသိခင်အတွင်းဆိုရင်ဘုဆွေးမှုကိုကျွေးမှုတွေလည်းမရှိဘူးလားတခါတော့ညာရှိနေပါရဲ့ဘဝတိုင်းဘဝတိုင်းရှိနေတာလေအကြောင်းအရာတွေကဒီဘဝတည်းမဟုတ်ဘူးအဲမိမိတို့ရှိသေးသောဘဝတွေကတွေ့ကြုံလာတာတွေအများ ဓာတ်ပုံတွေပါလေရိုက်ဟုတ်လားယုံမြင်တန်ညာလိုများအတန်ရောက်ပါတော့ဖမ်းပြီးတော့ထားပြီးတော့ကြည့်ရလို့ရှိရင်တော့စိတ်ညစ်စရာစိတ်တွေစရာကောင်းမှာလားတို့ညာဟုတ်လားမှန်ပါဗျာအဲ့ဒါမီးတွေလောင်းနေတာအဲ့ဒီမီးတွေကိုမီးအောင်အထုပ်ကအရေးကြီးတယ်နောက်ပြီးတော့သိကုစဉ်းစားကြံနေတဲ့ခါကာလမှာသိကုစဉ်းစားကြံနေမှုဒီရာဖြစ်တဲ့နှလုံးလည်းရှိတယ်သိကုစဉ်းစားကြံနေမှုရဲ့အကြောင်းဖြစ်တဲ့ဘဝင်စိတ်လည်းရှိတယ်အဲ့ဒါကိုနှလုံးလို့ဒီမှာဆိုပါတယ် နှလုံးကိုလည်းလောင်းသည်တဲ့အဲစိတ်ကူးအာယုံတွေပေါ့သဘောအာယုံသဘောအာယုံကိုလည်းလောင်းသည်ကြံသိတယ်တဲ့စိတ်ကူးစဉ်းစားကြံသိတဲ့စိတ်အဲဒီစိတ်ကိုလည်းလောင်းသည်အဲဒီစိတ်လည်းပဲကောင်းလို့ရှိရင်ตายရတာပဲစိတ်စိတ်မကောင်းလို့စိတ်ဆိုးခြင်းရဲ့ဒုက္ခတွေတွေ့နေတဲ့အခါကျတော့စိတ်ဆင်းရဲတွေဒေါသတွေဖြစ်တယ်ပြီးတော့ကြံတွေ့မှုစိတ်ကူးစဉ်းစားကြံနေပြီးတော့အာယုန်တွေတွေ့နေတာသူကလည်းတွေ့ရတဲ့တခါတုန်းကနော်မှန်ပါဗျာရည်စည်းနေတယ်ဆိုတာကအနိဗ္ဗာန်လေးမြင်တာဟုတ်လားမှန်ပါ မမြင်နိုင်တဲ့ရတယ်ကြဘယ်မြင်မလို့တကားတော့ညဟမ်မမြင်နိုင်ပါဗျာအခုလူတွေမြင်တာဘယ်လောက်မြင်မလဲပေတစ်ထောင်လောက်မြင်မှမလားပေတစ်ထောင်လောက်မြင်မှုကခက်တယ်တကားတော့ညနော်ခက်ပါလေဗျာအများအဲ့တော့ဟောပေတရားလောက်အတွင်းတော့မြင်ပါလေဒါဓမ္မဒါဓမ္မပေတရားလောက်ဝေးသွားရင်အာယုန်နေသိမပြီးတော့ဘူးမှန်ပါဟုတ်လားမပြီးတော့ခါနီးနီးမှာနီးနီးမှာပွဲကြည့်တဲ့ခါကလာဒါကြောင့်မို့လူတွေကလေရှေ့ဆုံးကနေရာကောင်းကောင်းရအောင်လို့မှတ်ပြီးတော့ပွဲကြည့်ကြတာဘောတခါတည်းညဟုတ်လားမှန်ပါဗျာမြင်ကောင်းတွေ့ကောင်းနေမြင်အောင်လို့ အဲဒါမျက်စိကအဝေးကြီးလည်းမမြင်နိုင်ဘူးမျက်စိကွဲနေတဲ့နေရာမမြင်နိုင်ဘူးနားကလည်းပဲအနီးနားတွေကြားတယ်အဝေးကလည်းမကြားနိုင်ဘူးနှာခေါင်းကသာပြီးတော့နေကျင်းတာပဲနှာခေါင်းကနာနာလည်းအနာနီးစပ်တဲ့အနာမှာလျာကတော့ဆရာဝါရောက်မှသိတာမဟုတ်လားမှန်ပါဗျာအဲစားတဲ့ခွက်ထဲမှာထည့်ထားတာတောင်မှဆရာဝါမြုပ်သေးရင်ကောင်းမှဆုံးမှမသိသေးဘူးကွာဆိုညာနော်မသိနိုင်ပါဗျာကိုယ်အတွေ့အထိကတော့ပြင်တဲမဲ့တယ်ဘူးရှိတယ်သိကွေးစနာကြံနေတာကတော့ အများအားတွေ့နေတာကိုယ်တွေ့တိကလည်းကိုယ်နဲ့နိစ္စရလောက်တွေ့တယ်မနိစ္စရင်တော့မတွေ့ဘူးတခါတော့ညာနော်မှန်ပါကိုယ်နဲ့ကိုက်မှခိုက်မှဒီမှာတွေ့တာကောင်းတဲ့အာယုံချင်းမကောင်းတဲ့အာယုံချင်းဖြစ်လက်တလုံးချနေရင်ကိုအတွေ့အထိသိပါမလားမသိနိုင်ပါဗျာလက်တလုံးတော့ချနေရင်ကိုမသိဘူးဟုတ်လားမှန်ပါကောင်းတဲ့အတွေ့တွေနဲ့တွေ့ကြမှာလက်တလုံးတော့ချနေတယ်ဆိုရင်မာမကောင်းတဲ့အတွေ့မတွေ့ရဘူးတခါတော့ညာနော်မတွေ့နိုင်ပါဗျာမကောင်းတဲ့အတွေ့ကလည်းအဲ့ဒီလိုပဲနာကျင်ကြိုက်ခဲမဲ့ အဲသူ့လိုပါလို့သူ့မဲ့ဆိုလို့ရှိရင်လက်တလုံးတော့ချားနေတယ်ပဲမနာပါဘူးဟုတ်လားမနာပါဗျာဘူးသူကအဲမနာကိုယ်နဲ့ထိမှာပဲစိတ်ကိုစဉ်းစားကြံစီတဲ့အတွေ့ကတော့တိတ်ကူတဲ့တွေ့နေတာကထောင်းကြဟုတ်လားတွေ့နေပါဗျာဟောတရားထုတ်တဲ့ကမှာသိပြီတာတရားထုတ်တဲ့ယောဂီတွေကဘုန်းကြီးညွှန်ကြားတဲ့အတိုင်းဖောင်းတယ်ပိန်တယ်စသည်ဖြင့်ပေါ့ဒီပုဂ္ဂိုလ်တွေလည်းအာနာပါနာမှန်တယ်ဒီတိုင်းမှာပဲမာနေနဲ့စိတ်ကူးတွေကတခြားထွက်သွားတယ်ကိုယ်ကတုန်းကဖတ်ပါတယ်ဗျာဆက်ပြီးတော့ဟိုလူနဲ့တွေ့လိုက်ဒီလူနဲ့တွေ့လိုက်အောင်ပါစိတ်ကူးတွေမှာတွေ့နေတာအဲအရှင်မကြီးတဲ့ပုဂ္ဂိုလ်နဲ့ကြတော့ ညင်းနေတာကိုတခါတော့ညာဟုတ်လားမှန်ပါညာဖြစ်နေရတာနဲ့စိတ်ထဲမှာသူကသူကိုတယောက်တည်းညာဖြစ်နေအဲအစဉ်ပြေတဲ့အာယုံလေးတွေနဲ့ကြတာပြင်းပြင်းပြင်းပြင်းနဲ့ဘောတခါတော့ညာဟုတ်လားမှန်ပါဗျာစိတ်ကူးရဒီလိုသွားနေတာအဲဒါတွေ့နေတာဒါဒီနိုင်ငံလာမဟုတ်ဘူးခြားနိုင်ငံတွေလည်းရောက်တာပဲကိုရောက်ပြီးတဲ့နေရာဆိုရင်လည်းလည်းကူလေးနဲ့ရောက်တဲ့တခါတော့ညာဟုတ်လားရောက်ပါတယ်ဗျာ အာကိုမြဟုတောင်းမှကြာဘူးနာပါနဲ့ဆိုရင်လည်းရောက်တာပဲကတော့ညာဟုတ်လားမှန်ပါဒါလည်းပြေရလာတဲ့အတိုင်းနားပြေစဉ်းစားရင်ရောက်မသွားဘူးလားရောက်သွားပါဗျာဒါဝင်လာစဉ်းစားလည်းရောက်တာပဲရာမစဉ်းစားလည်းရောက်တာပဲအဲဘယ်မဆိုစိတ်ကူးလိုက်ရင်ရောက်တယ်တကားထွန်းညာဟုတ်လားမှန်ပါဗျာအဲဒီတော့ကြံသိတဲ့အတွေ့တွေကအနံကျယ်ဝန်းနေအဲဒီကြံသိတဲ့အတွေ့တွေနဲ့တွေ့ပြီးတော့ကောင်းတာကြံမိလို့ရှိရင်ဒုက္ခဝေဒနာချမ်းသာတဲ့ခံစားမှုဖြစ်တယ်မကောင်းတာကြံမိလို့ရှိရင်တော့ဆင်းရဲတဲ့ချမ်းသာဆင်းရဲတဲ့ မခံစားတဲ့ခံစားမှုတွေဖြစ်တယ်တခါတည်းကကောင်းတဲ့အာယုန်တွေအောင်ပြုပြီးဝမ်းမြောက်ဝမ်းသာတွေဖြစ်မနေဘူးလားတခါဆုံးကြဖြစ်နေပါဗျာပြီးတော့ဝမ်းမြောက်တာဝမ်းသာတာဝမ်းသာတဲ့စိတ်ကစိတ်ဝမ်းသာတယ်စိတ်ညစ်စရာတွေသွားစဉ်းစားမိတဲ့ခါကာလကြစိတ်ညစ်တယ်တခါဆုံးကြနော်မှန်ပါမှန်ပါနဲ့စိတ်ညစ်တယ်အဲဒေါမနတာဝေဒနာဒုက္ခဝေဒနာတွေခေါ်တယ်သာမန်ယောဒနာအာယုန်တွေစဉ်းစားနေတဲ့ခါကျတော့ကောင်းတယ်လို့လည်းမဟုတ်လားမကောင်းတယ်လို့မဟုတ်လားအလေအလပါပဲအဲဒီတော့ ခံစားမှု၃မျိုးရှိတယ်အဲ့ဒီခံစားမှု၃မျိုးနဲ့လည်းစပြီးတော့ဒါကလောကမောဟမိတွေလောင်းနေတယ်အဲ့ဒီမိတွေငင်းအောင်လည်းလုပ်ရမှာဟုတ်လားမှန်ပါဗျာအဲဒါလေးလည်းဆိုလိုက်ကြအောင်ဆိုနှလုံးကိုလည်းလောင်သည်နှလုံးကိုလည်းလောင်သည်သဘောအာယုံများကိုလည်းလောင်သည်သဘောအာယုံများကိုလည်းလောင်သည်ကြံသိစိတ်ကိုလည်းလောင်သည်ကြံသိစိတ်ကိုလည်းလောင်သည်ကြံတွေ့မှုကိုလည်းလောင်သည်ကြံတွေ့မှုကိုလည်းလောင်သည် ကြံတွေ့လို့ကောင်းတာမကောင်းတာကိုလည်းလောင်သည်ဘာကလောင်တယ်လဲဘာကမိကလောင်သည်သောတာမိကလောင်သည်မောဟမိကလောင်သည်သာတိမိကလောင်သည်သရမိကလောင်သည်ရဏမိကလောင်သည် ဩကာမိတွေကလောင်နေမိတွေဝမိတွေကလောင်နေဒုက္ခမိတွေကလောင်နေဒေါမနတာမိတွေကလောင်နေဥပါယတာမိတွေကလောင်နေအဲဒီ၁၀ပါးသောမိတွေကမျက်စိက၅မျိုးလောင်တယ်မျက်စိကလောင်စာ၅ဝိရှိတာပေါ့တခါတည်းညာမှန်ပါဗျာ မျက်စိရဲ့ဆင်းရဲ့မြင်သိမှုရဲ့မြင်တွေ့မှုရဲ့မြင်လို့ကောင်းတာမကောင်းတာရဲ့လောင်စာ၅ခုပေါ့ဟုတ်လားမှန်ပါချင်းနေမိလောင်နေသလိုရင်နံစီတော့ဓာတ်စီတော့မိလောင်နေသလိုပဲဒါကတော့ညာဟုတ်လားမှန်ပါဗျာနားကလည်းဒီလိုပဲလောင်စာ၅ခုနှာခေါင်းကလည်း၅ခုဆရာကလည်း၅ခုကိုယ်ကလည်း၅ခုသိကုစဉ်းစားကြံပြီးတော့လည်း၅ခုလောင်စာတွေက6ဒွာရမှာဆိုတော့6ဌာနကနေပြီးတော့5ခု5ခု6လေးဆိုတော့ဘယ်လောက်ရှိတော့30ပါဗျာအဲ5ခု6လေး30အဲ့ဒါတွေ မိလောင်စားတယ်တဲ့ရာဂဒေါသမောဟစိုက်တဲ့၁၁ပါးသောမိတွေလောင်မွေးရလောင်စားတယ်ခုလောကမှာတော့မိလောင်စားတွေကလည်းပဲအရေးကြီးတာပဲသမင်းချက်လို့ရှိရင်သင်မရှိရင်ချက်လို့ဖြစ်ဘူးလားဆိုညာနော်မှန်ပါဗျာဆိုတဲ့ရှင်နာဒီနေ့ချက်တော့ရှင်နာဒီကလိုတာပဲအာဒီကျင်လည်းမိသွေးနဲ့ချက်ရင်မိသွေးရလိုတာဘာဖြစ်သူကလိုးနေတာပါပဲလောကတော့သူကအသုံးကျမိလောင်စားတွေကအသုံးကျကိုယ်တည်းက မိလောင်သားတဲ့မျက်စိတော့မြင်ရတဲ့အခြင်းတော့မြင်သိမှုတော့ဒါတွေကလည်းပုရုဇဉ်နေနေတော့အကောင်းနေပါပဲမိလောင်သားတွေကောင်းကောင်းနေလိုချင်နေရတာမို့လားတခါတော့ညာမှန်ပါလိုချင်ရပါဗျာမိလောင်သားတွေလိုနေလို့မိလောင်သားတွေလိုက်ရှာပဲလောင်သားတွေဖြည့်ပေးနေရဟုတ်လားမှန်ပါလောင်သားမရှိရင်ရှာရပြီနားလည်းပါပဲစားစရာတွေတောက်စရာတွေအရေးကြီးတာပေါ့အဲဒါတွေလောင်သားတွေရှာရတယ်တွေးကြည့်စရာတွေလည်းရှားတာပဲတခါတည်းညာဟုတ်လားရှားပါတယ်ခင်ဗျာစိတ်ကူးစရာကလည်းပဲသူကလည်းရှားတယ်လို့တော့ရှားတာမြဲစိတ်ကူးကတော့ ဒီတိုင်းကုလို့ရှိရင်လည်းရတာမလို့တော့ရဒါပဲမဲ့လို့တကယ်မဟုတ်တာတွေသိကူရတာကဲပြီးတော့ရတာမရှိဘူးကတော့ညာနော်မှန်ပါဗျာတကယ်ဖြစ်ရောက်တဲ့ဥစ္စာတွေသိကူရမှာသူကရတာကြီးတာအဲ့တော့ဘာ6ပါးကမိလောင်စာ9ခုသေးဆိုတော့မိလောင်စာတွေ30ရှိတယ်ဟုတ်လားမှန်ပါလူတယောက်မှ30လူတယောက်မှ30လူတိုင်းလူတိုင်းမိလောင်စာတွေရှိနေမလားရှိနေပါဗျာမိတွေတုံးနဲ့လောင်းနေတာတကားတွင်းညာဟုတ်လားမှန်ပါဗျာဝစီကလောင်းလိုက်နားကလောင်းလိုက်နှာခေါင်းကလောင်းလိုက်လောင်းနေတာလေခေါင်းက မိပူဇော်တဲ့ရသေးတွေကဖြစ်လာတဲ့ယဟန်တွေကသိတဲ့ဘောပေါက်တာပေါ့သူတို့ကအများအားမိထည့်ပြီးပူဇော်နေတာကိုဟုတ်လားမှန်ပါဗျာအခုလည်းပဲမိပုံနဲ့ပါချက်ပြုတ်နေတဲ့ပုဂ္ဂိုလ်တွေကဘောပေါက်စရာကောင်းပါရဲ့သူလည်းပဲမိတယ်อืมဒီလိုလောင်းနေတာပါလားဒုက္ခထဲမှာဒါကဒေါသမောဟမိတွေလောင်းနေတာပါလားအဲ့ဒီမိတွေမလောင်အောင်ပဲနဲ့လောက်ရမလဲဆိုတော့ရှင်မြင်ကြသီရရင်မဆိုင်မှတ်ပါယုံနာမမြဲဆင်းရဲကြည်တာ ငါကောင်လည်းပြောင်းမျက်မှောက်မြင်ကသရတိဤနိနေစရာမြင်တိုင်းမြင်တိုင်းသတိပ္ပာနီးနဲ့မှတ်ရပြီးတော့သိရမယ်မရှိမမှလို့မသိတာတခါတော့ညာဟုတ်လားဘောတရားတွေကတို့အတူဖြစ်နေတာရှိနေတာပဲရှိနေပါဗျာမမြဲတဲ့တရားတွေပဲဖြစ်ပြီးပြည့်နေတာတွေမရှိလို့မသိတာမှန်ပါသိရင်တော့သိတယ်အခုလမ်းမှာလူတွေသွားကြတာမဟုတ်လားမှန်ပါငင်ရထားတွေလည်းသွားနေကြတယ် ဒါအစမကြည့်နေရင်အကုန်လုံးမြင်သိတယ်မို့လားမြင်ပါပါဗျာဒီသွားမကြည့်ပဲနဲ့ဒီတိုင်းတော့ဘယ်သိမလို့ဒီလမ်းကလူကောင်းဘယ်လောက်သွားတယ်ရင်မောင်းဘယ်လောက်သွားတယ်ဘယ်သိမလို့ဒီတိုင်းဆိုလို့ရှိရင်သိနိုင်ပါဗျာသိနိုင်မှုဟောစောင့်ကြည့်နေလို့ရှိရင်အကုန်လုံးဒီအဲ့ဒါလည်းပဲမိမိတို့မျက်စိတော့နားတော့ကနေပြီးတော့ခေါင်းကလောင်စာတယ်ဒီတိုင်းဒီတိုင်းလိုက်ပြီးတော့ရှူရမှာတကားတော့ညာဟုတ်လားမှန်ပါလောင်စာတွေရှုလို့ရှိရင်လောင်စာတွေမိမလောင်မှုမိငိမ့်တယ်မိလောင်တာနဲ့မိနာဘယ်ဟာကောင်းလို့တကားတော့ညာမိနာကကောင်းပါလေဗျာမိနာကောင်းတယ်မိငိမ့်မှုအရေးကြီးတယ် ဒါပေမဲ့လောကထဲပုထုဇဉ်ပုဂ္ဂိုလ်တွေကတော့အဲမိတော်သားလေးကရတာခမ်းတာဟိုးဒါကြောင့်ဟုတ်လားမှန်ပါဗျာအဲမိတော်သားလေးမိမလောင်မှတော့စိုးရင်ညာဟုတ်လားမှန်ပါဒါရမီကလောင်ညင်တာကိုမြညာကလည်းလောင်ညင်ကြားကလည်းလောင်ညင်နာယသတိကလောင်ညင်တွေးတိကလောင်ညင်အဲ့ဒါကအရာဓာလေးပေါ်နေတယ်သင်ရတယ်ဒါကိလေသာမကင်းသေးလို့တဲ့အဲ့ဒါလေးခင်မင်တွေ့တာတဲ့တဏှာလေးရှိနေလို့မှန်စင်စစ်ကတော့မိဆိုတာ မကောင်းတဲ့သဘောတရားတွေပဲတခါတော့ညဟုတ်လားမှန်ပါဗျာညှိဝေစရာတွေအဲ့ဒါတွေမြင်သိအောင်လားမြင်တိုင်းကြားတိုင်းနေရှုမှတ်နေလို့ရှိရင်ဘုန်းကြီးတို့ညွန်ကြားတဲ့အတိုင်းတတိဒါနေတဲ့မြင်ကြတာရှုမှတ်နေဒုက္ခိတနဲ့သူဖြစ်ပြတဲ့တရားတွေဖြစ်ပြနေတယ်မတိုင်းမတိုင်းဖြစ်ပြီးပြဖြစ်ပြီးပြပေါ်လာတဲ့အာရုံရမှတ်တည်တဲ့စိတ်ရောတခါတော့ညဟုတ်လားမှန်ပါဗျာအကျိုးကတော့စဉ်းစားခြင်းယူတရားနာနေရတဲ့ခဏမဲ့လည်းဖြစ်ပြနေတာပဲအိသပဲဒုက္ခပဲဆင်းရဲနေတယ်အဲဆင်းရဲတဲ့စိတ်ထဲတော့အိသဒုက္ခတွေတော့ထင်းနေတာပါပဲသူနည်းနဲ့သူထင်းနေတယ် ဒါပေမဲ့အဲ့ဒီဆင်ញင်တဲ့စိတ်ကလေးအဖြစ်ပြတော့ तू မသိဘူးဟုတ်လားအဲ့ဒါငါဖြစ်နေငါသိနေတယ်သိတာငါပဲငါလို့ဆိုတဲ့နေရာချင်းအဲ့ဒီငါတွေကမြဲနေနေစချင်းအဲ့ဒါလေးကောင်းနေချင်းနေဒုက္ခချင်းအဲငါလည်းအသက်ရှင်နေကောင်းမဲ့ချင်းအတ္တဆွဲချင်းအဲ့ဒါနေရာမကြဘူးပါတော့ညာဟုတ်လားမှန်ပါတတိယလေသနာကြီးရဖြစ်တိုင်းတိုင်းနေလိုက်ရှိလို့ချင်းတော့သမာဓိညာချင်းလာတဲ့ခါကျတော့ပေါ်လာတဲ့အာရုံတွေလည်းဖြစ်ပြသွားတာပဲရှုသိနေတဲ့စိတ်လည်းပဲသိပြီးကြောက်သိပြီးကြောက်အထူးမစင်စားရဘူး ရှင်ရင်းနဲ့ပေါ်ပြောက်ပေါ်ပြောက်နေတယ်ကဆိုညာဟုတ်လားမှန်ပါဗျာဖြစ်ပြဆိုတကယ်သိတာဒီရအာယုံကလည်းပြောက်သွားတာဒီရဲ့စိတ်ကလည်းပြောက်သွားတာတွဲလိုက်တွဲလိုက်တွဲလိုက်တွဲလိုက်မြင်တယ်ဆိုရင်မြင်တာပြီးတာပြောက်ကြားတယ်ဆိုရင်ကြားတာပြီးတာပြောက်ကိုယ်တယ်ဆိုရင်ကိုယ်တာပြီးတာပြောက်ခြေလမ်းနဲ့ကကြွရတယ်လှမ်းတယ်ဆိုကြွတယ်ဆိုရင်ကြွတာပြီးတာပြောက်လှမ်းတယ်ဆိုရင်လှမ်းတာပြီးတာပြောက်အဲ့လိုပဲခြေတိုင်းခြေတိုင်းနေပြောက်သွားတာကိုယ်ကနာလာကျင်တဲ့ခဲတာတွေမှရင်နားတယ်နားတယ်ဆိုနာကလေးလည်းပြောက်သိတာလေးလည်းပြောက်အဲ့လိုအကုန်လုံးသိတယ်တခါဆိုရင်ဟုတ်လားမှန်ပါဗျအဲ့ဒါကိုဒီကဘုန်းကြီးအချင်းချုပ်လေးတွေမှာ မြင်ကြသိတိုင်းမဆိုင်မပါယုံနာမမြဲအဆင်းရဲရှိတာမြင်နေကြတိုင်းသိတိုင်းမြင်လာရကြားလာရသိဆိုတာကအကုန်လုံးသိတာတွေဘောနာမိသိတာအရာသာစားပြီးသိတာတွေးကြည့်ပြီးသိတာကြံပြီးသိတာဒီလေးမျိုးကောတာတော့ညာဟုတ်လားမှန်ပါဗျာမြင်ကြကနှစ်ခုသိတာကလေးခု၆ပါးရတာပါပဲမြင်ကြသိတိုင်းမဆိုင်မပါဆိုင်မနေရမနေနဲ့သူကတရားတို့လည်းဆိုပြီးတော့ခဏတည်းအားထုတ်ပြီးနားနေစကားတွေပြောနေအဲဒီလိုကလည်းပဲသမာဓိကောင်းဖြစ်ဉာဏ်ကောင်းဖြစ်ဘူးတကားတော့ညာဟုတ်လားမဖြစ်နိုင်ပါဗျာအဲမြင်နေကြတိုင်းနေ မဆိုင်မဲနဲ့မရဘဲနဲ့ကိုအမြဲတည်းရှုနေမှာအဲ့ဒါမှအဲ့ဒါရှုနေလို့ရှိရင်ယုံနဲ့နာနှစ်ပါးပဲအာယုံကမတိရတဲ့ရုပ်ကိုကြီးနဲ့အာယုံတိရတဲ့စိတ်နဲ့ဒါလေးနှစ်ခုရှိတာပဲဆိုတာကိုယ်တိုင်သိရတဲ့ကတည်းကဟုတ်လားမှန်ပါအဲ့ဒါလေးလည်းဒုက္ခိတာနဲ့သူဖြစ်ပြီးတော့မမြဲဘူးဒါလည်းကိုယ်တိုင်သိတယ်ဟိုမှာဆရာသမားတွေပြောလို့ဟောလို့ယုံရတာမဟုတ်ဘူးအဲဒုက္ခိတာနဲ့သူဖြစ်ပြီးပြတ်သွားလို့ဆင်းရဲတယ်သို့မဟုတ်ခံခဲလို့ဆင်းရဲအစုဝေးကြီးလို့ဖြစ်ပြီးတော့လည်းဆင်းပါတယ်အဲမမြဲ ယုံနာမမြဲဆင်းရဲကြီးတဲ့ယုံနာနှစ်ပါးဖြစ်နေလဲဖွဲ့ကြပြီးပြီးတယ်မမြဲဘူးလို့လည်းပြီးတယ်ဆင်းရဲတွေကြီးတယ်ပဲဒီလိုလဲသဘောကျပြီးပြီးတယ်ငါကောင်ငါကောင်လည်းပြောက်တယ်တဲ့အစတုန်းကငါကောင်တက်ရှင်တဲ့ကောင်လေးနဲ့အနည်းနဲ့ဆွဲလာနေတယ်အဲ့ဒီငါကောင်လည်းပဲပြောက်တယ်ငါကောင်လည်းပြောက်မျက်မှောက်မြင်ရတယ်မျက်မှောက်ကိုယ်တိုင်သိရတာမဟုတ်ဘူးသူများပြောလို့ယုံရတာမဟုတ်လားမှန်ပါအဲဆက်တဲ့ပြီး ဒီမင်းငြိမ့်ပြီတဲ့အဲဒီအနိစ္စဒုက္ခအနတ္တသိရင်မင်းငြိမ့်ရောဘောဓကထွန်းရဟလားမင်းတို့မှာပါဗျာအဲဆိုရမယ်မြင်ကြားပြီးတိုင်းမြင်ကြားပြီးတိုင်းအဆိုင်မှတ်ပါအဆိုင်မှတ်ပါမြင်ကြားပြီးတိုင်းမြင်ကြားပြီးတိုင်းအဆိုင်မှတ်ပါအဆိုင်မှတ်ပါဆိုသုံးပါဆိုမြင်ကြားပြီးတိုင်းအဆိုင်မှတ်ပါမြင်ကြားပြီးတိုင်းအဆိုင်မှတ်ပါမြင်ကြား ယုံနာမမြဲယုံနာမမြဲအငဲ့ကြီးတာအငဲ့ကြီးတာယုံနာမမြဲအငဲ့ကြီးတာယုံနာမမြဲအငဲ့ကြီးတာယုံနာမမြဲအငဲ့ကြီးတာငါကောင်လဲပြောင်းငါကောင်လဲပြောင်းမျက်မှောက်မြင်ငါမျက်မှောက်မြင်ငါ Mm-hmm. သတ္တတိဤမိငြိမ့်စရာဤမိငြိမ့်စရာသတ္တတိဤမိငြိမ့်စရာသတ္တတိဤမိငြိမ့်စရာသတ္တတိဤမိငြိမ့်စရာအဲဒီ6ဌာနကမိလောင်စာ30ဒါတွေကလည်းမပြတ်ဖြစ်နေတာပဲမပြတ်လောင်းနေတာပဲအသေးနဲ့ကြည့်တာပါလေလောင်းနေကြတာ အဲ့ဒါတွေကိုမြတ်စွာဘုရားဟောဣဝံပတ္တမေဝိကုတဝါရိယသာလည်းဟောသကုသမိန်ဒီနေပိနေတိရူပေသူပိနေပိနေတိသကုညာသံတမိမိနေပိနေတိသကုသမသေနေပိနေတိယမိရန်သကုသမလည်းကြာဥပဒတိဝေရိတံဒုက္ခဒုက္ခအဒုက္ခမဒုက္ခဝါသာသနေဣန္ဒီနေပိနေတိအနိညာဌာနကလောင်စား၅မျိုးမှာမိငိမ့်ကောက်ဟုတ်လားမှန်ပါအဲ့ဒီမှာညင်းဝဲတဲ့ခုပြောရတဲ့အတိုင်းဉာဏ်ကမျက်စိရောအစင်းရောမြင်သိတာရောမြင်တွေ့တာရော မြင်လို့ကောင်းတာမကောင်းတာရောမိတွေလောင်းနေတယ်ຢာကလည်းဖြစ်ဒေါသလည်းဖြစ်မောဟလည်းဖြစ်အဲ့ဒါအကြောင်းပြုပြီးတော့အားထုတ်ပြုလို့လို့ရှိရင်ကံကကျိုးဖြစ်ပြီးဘဝတဲ့ဇာတိဖြစ်ရတဲ့ဇာတိမိလောင်းနေအဲ့ဒီဘဝမှာအိုရတယ်နာရတယ်သိအိုရတယ်သိရတယ်အဲဆိုရင်မှုဆွေးရတယ်ငွေကြွေးရတယ်ကိုစင်းစင်းစင်းအမျိုးတွေတွေ့ရတယ်အဲစိတ်နှလုံးပြည့်စွာပူပန်ရတယ်ဒီမိတွေလောင်းနေမြင်ရလည်းလောင်းနေပါကောကြားရလည်းလောင်းနေနာရစားရဒုတိယတွေကလည်းလောင်းနေအဲ့ဒီ အဲဒီတော့သိလို့ရှိရင်တဲ့မျက်စိလည်းပဲကြောစရာမကောင်းဘူးတဲ့မျက်စိမှလည်းညင်းငွေတော့တာပဲမြင်ရတဲ့အဆင်းတွေလည်းညင်းငွေရဲ့အခုလူတွေကတော့မျက်စိလည်းကိုယ်မျက်စိလေးနဲ့ကိုပြောတယ်ဟုတ်ကဲ့တော့ညာဟုတ်လားပြောနေကြပါဗျာမြင်ရတဲ့အဆင်းတွေလည်းပဲနေတဲ့ဒါကြီးပြောနေတယ်မြင်သိတာလည်းလည်းပြောနေတယ်အဲ့ဒီအမြင်တွေကြောက်သွားမှဆိုရင်ရတယ်ထို့အတူကြားကလည်းဒီလိုပြောတယ်နာယစာသတိယအကုန်လုံးပြောနေကြတာတခါတည်းညာဟုတ်လားမှန်ပါဗျာအခု မြတ်စွာဘုရားဟောတဲ့အတိုင်းဇာကရသမီးရေလောင်းနေတယ်ခဏ20ဖြစ်ပြနေတယ်တရားတွေအနိစ္စဒုက္ခအနတ္တတရားတွေပဲလို့သိအောင်လို့ရှုလို့သိပြီဆိုလို့ရှိရင်တော့ညီငွေပြီတဲ့ဘယ်ဟာမှနိတ္တကရာမှုမဖြစ်တော့ဘူးအခုရှိနေတဲ့ယုံနာခန္ဓာတွေလည်းအလိုမရှိတော့ဘူး။နောင်လည်းဖြစ်ဖို့ရမတောင်းတော့ဘူးဘောတခါဆင်းရဟုတ်လား။မှန်ပါဗျာ။နေဗိဏဝိရဇတိနေဗိဏံညီဝေတိရှိတော့ဝိရဇတိတတ်မဲ့ခင်းရပြည့်တယ်သွားလေတော့ဤတတ်မဲ့တာမှုကင်းပြီ အရိယာမဖြစ်တယ်တဲ့အရိယာမရောက်တယ်ဝိရာဂဝိမုစ္စတိဝိရာဂတမေကင်းခြင်းကြောင့်ဝိမုစ္စတိလွံ့မြောက်ရသွားလေတော့သည်အဲတမေကင်းသွားတဲ့အရိယာမဖြစ်လို့ရှိရင်အရိယာဖို့နဲ့နိဗ္ဗာန်အယုံရောက်ပြီးတော့အာသောဒီအစွဲလမ်းနေကိလေသာတွေမှလွံ့မြောက်သွားပြီတဲ့ဒီတဏှာနေပြီးတော့ရုပ်ကနေထွက်သွားတယ်လို့ပဲယုံနာသင်္ခါရငင်းနေတယ်ရုပ်ကနေရောက်သွားတာလားအချိန်ကြီးလို့ချင်းဟောရမှာဘုရားအချိန်ကကုန်နေပါပြီ နိုင်ရဆိုပြည်အောင်ပြည့်သွားရအောင်အဲလွန်ရောက်သွားပြီတဲ့ဝိမုဒ္ဒတမေဝိမုဒ္ဒမိတိညာနာဟောတိအဲကိုယ်စိတ်ကလေးလွန်ရောက်သွားတဲ့ကလွန်ရောက်သွားပြီဒီလိုလည်းသိတယ်သိတာပေါ့ရှင်မိုင်းနဲ့ဒီတဲ့ရေနာနဲ့ပြင်းပြင်းအောင်ဆိုတဲ့နေ့ကြလို့ရှိရင်အဲပြင်းနဲ့ပြုတ်ကနေဆိုရင်ယုံနာနဲ့ခန္ဓာရင်းကရောက်သွားတာကိုတခါဆုံးကြဟုတ်လားမှန်ပါဗျာအဲကိုယ့်အကိုရောက်သွားသိတာပေါ့အဲဒါလေးလွတ်သွားလွတ်သွားမှသိတယ်ကျန်းစင်နေတယ် အဲအခုကတော့ရာဓမေကြောင့်ရဟနာဖြစ်ပြီးတော့ဆင်ခြင်မှုပြောတယ်သီနာသာတိဥဒိရမြမသရိယကတံကရဏီယနာဗျာဣထာဒနာတိသဇာဣထာဒယာတိသဇာနာတိအဲဘဝတိဖြစ်မှုလည်းကောင်းပြီသီနာသာတိဥဒိရမြမသရိယအကျင့်မြအကျင့်သုံးမှုလည်းပဲကြီးပြီတဲ့ဘာနာမြမသရိယမေဃမြမသရိယအကျင့်တွေလည်းပဲဆုံးသွားပြီကတံကရဏီယပြုဝေကိစ္စတွေလည်းပြုပြီးသွားပြီအရိယာမလေးပါးဖြင့်သူတင်ပြုလိုက်တာဒီပြင်းကိစ္စပြီးသွားပြီတဲ့ ဉာဏ်နာဖြစ်တာကိုပြောနေနာပရာဣဋ္ဌတာအာရိကနာဤကိစ္စတဲ့နောက်တစ်ခါအထုတ်စရာလုပ်စရာကြင်စရာလည်းမရှိတော့ဘူးပြီးသွားပြီလို့ဆင်ញင်ပြီးပြီးပါတယ်တဲ့ဒါဉာဏ်နာများဉာဏ်နာဖြစ်ပြီးတဲ့ကဆင်ញင်ပုံများစွာစရာဟောတယ်အဲ့ဒါညီကုန်းကပဲတကဆင်ញင်ဟုတ်လားအခုပုဂ္ဂိုလ်တွေလည်းဒီတိုင်းပဲမြညာကကြာရကနာယသတိယဒုတိယဒီကုသနာဉာဏ်စီရဌာန၆ပါးကနေပြီးမိလောင်စားတွေ၅မျိုးစီ၅မျိုးစီ 30ရှိတယ်အဲ့ဒီ30အမြင်တိုင်းကြားတိုင်းနေလောင်းနေတယ်အဲ့ဒါတွေမလောင်းအောင်မနဲ့လုပ်လို့ဆိုအခုပြောတဲ့ဘာဒီကရှုမှတ်ပုံနဲ့မှတ်ရမှာမြင်ကြားပြီးတိုင်းမဆိုင်မပါယုံနာမမြဲဆင်းရဲကြီးတာငါကောင်လည်းပြောက်မြင်မောင်မြင်ငါဆက်တည်းပြီးဤမိရင်ကြရာတဲ့တစ်ခေါက်ဆိုပြီးတော့တရားသိမ်းပါပဲအချိန်ကုန်သွားပြီကဆိုကြဟုတ်လားမှန်ပါဗျာတရားထုတ်ကြရတယ်မထိုင်ရဘူးအချိန်ကသုံးသွားမြင်ကြားပြီးတိုင်းမြင်ကြားပြီး တိုင်းမှတ်ပါယုံနာမမြဲဆင်းရဲကြီးတာအာရုံလဲပြောက်မျက်မှောက်မြင်ငါတတပိဒီနည်းငြိမ်းစေရာအဲမြတ်ဝေဒီတရားသိညာမိမိတို့ပြုထားတဲ့ကိုယ်တွေမြတ်ဝေရမယ်တရားနာလာရောက်ရင်လည်းသူဒါနာတွေအများကြီးပါပဲအဲဆိုကြယနေ့ဖို့၌ယနေ့ဖို့၌ နုဒ္ဓပြုစုပွားများအာထုအပ်သောဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဝေယဝိသကုသိုလ်တရားဟောရသောကုသိုလ် မျိုးကကုသိုလ်များပြုရတယ်တရားနာရသောကုသိုလ်စရှိသောဒီကောင်းမှုအပေါင်းဤဘုရားကဘောအမိဖာတို့အားမြတ်ပေးဝေပါကုန်ဤဤရ၌ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်အပေါင်းအားမြတ်ပေးဝေပါကုန်ဤ လုံးစုံသောသတ္တဝါပေါင်းတို့အားမြတ်ပေးဝေပါကုန်၏မြတ်ပေးဝေပါကုန်၏ဒီသာတော်မှာစ၍လုံးစုံသောသတ္တဝါပေါင်းတို့သည်မြတ်ရကြ၍ကိုယ်စိတ်နှပြကိုယ်စိတ်နှပြအမှားရပါ၏